ကျော်သလင်းလာသည့်နေ့နေ့လယ်2နာရီတိတိအချိန်မှာတရားဝေစတယ်ဒီနေ့ဒီနေ့တနေ့ပဲတရားစတာနဲ့2နာရီထိုးတာနဲ့ကြိုက်တယ်ဟောမယ့်တရားကတော့အရင်တစ်ပတ်ကဟောခဲ့တဲ့ဗာတရားပါလေ တရားနာပရိသတ်တို့အရင်ဘက်ကဗာတရားဟောခဲ့လည်းမသိဘူးဗါတဲ့စိတ်တရားစိတ်တရားတဲ့စိတ်ထားဖြူဖွေးချမ်းသာရေးစိတ်ထားဖြူဖွေးတယ်ဆိုလို့ရှိရင်ချမ်းသာတယ်စိတ်ထားညှင်းမဲတယ်ဆိုလို့ရှိရင်ဆင်းရဲတယ်အဲကြောင့်မလို့စိတ်ထားဖြူဖွေးချမ်းသာရေးတရားဆက်ဟောရဒီတရားဟောတာကတရားအာမထုတ် သိတဲ့ပုဂ္ဂိုလ်တွေပါစိတ်အကြောင်းသဘောပေါက်ပြီးတော့စိတ်ထားတတ်တဲ့အခါကျတော့စိတ်ချမ်းသာအောင်လို့စိတ်ချမ်းသာတဲ့နိလန်ရရှိအောင်လို့ဆိုပြီးတော့ဟောတာအရင်တစ်ပတ်ကဘာမှဆုံးသက်ခဲ့တယ်လဲလို့ဆိုတော့သူဒုဒ္ဒတံသူနိပုဏံယထကာမနိပါတိနံစိတ်တံရက္ခိထမေဓာဝီစိတ်တံဂௌတံဒုက္ခဝဟံဘုရားရှင်ဟောခဲ့တာလေ ပုဒ္ဒုတတာအမတန်မြင်နိုင်ခဲ့သော သူနိပုဏံအမတန်သိမ့်မွေ့သောယထကာမနိပါတိနံသူကြခြင်းရာအာယုန်၌ကြတတ်သောစိတ်တံစိတ်ကိုမေဓာဝီပညာရှိသည်ရက်ခေယစောင့်ရှောက်ထိမ့်သိမ့်ရာဤဂௌတံစောင့်ရှောက်စောင့်ရှောက်၍လုံုံပြီးသောစိတ်တံစိတ်သည်ဒုက္ခဝဟံချမ်းသာကိုဆောင်တတ်၏တဲ့ သူစိတ်ရဲ့သဘောကတော့အင်မတန်သိနိုင်မြင်နိုင်ခဲ့တယ်တဲ့စိတ်ဆိုတာမိမိစိတ်လည်းမိမိသိနိုင်မြင်နိုင်ခဲ့တာပဲပါမန်အားဖြင့်ပေါ့လေသူတစ်ပါးစိတ်ကိုသိဖို့မြင်ဖို့ဆိုတာကတော့ဒါကပရစိတ်တဝိဇာဏညာစေတောပရိယညာစေတောပရိယအပင်ဉာဏ်ရတဲ့ပုဂ္ဂိုလ်များမှပဲသိတော့တာပဲတကယ်တိတိကျကျကတော့ပါမန်ပုဂ္ဂိုလ်တွေအနေနဲ့တော့သူပြစိတ်ကို သူများပြောတဲ့စကားသူများရဲ့မျက်နှာအမှုအရာကိုအကဲခါပြီးတော့ခံမှန်းရုံပဲခံမှန်းနိုင်အဲဒါအင်မတန်သိနိုင်မြင်နိုင်ခဲ့တယ်တဲ့တရားရှိမှတ်ရမှာလည်းပဲယုတ်တရားကို ရှိမှတ်တာနဲ့စိတ်ခေါ်တဲ့နံတရားရှိမှတ်တာသိတာချင်းကွာတယ်ယုတ်တရားရှိမှတ်တဲ့အခါမှာယုတ်တရားရဲ့တဘာဝလက္ခဏာတာမညာလက္ခဏာနှစ်ခုလုံးသိလွယ်တယ် စိတ်ကြတော့ကသိခဲ့တယ်ဒါကြောင့်မလို့ယောဂီတွေတရားရှိမှတ်တဲ့အခါစိတ်ကိုမေးကြည့်လို့ရှိရင် သိတာတော်တော်ရှားတယ်ယုတ်ကရသိတယ်ဖောင်းနာပိန်နာရှုတဲ့ယောဂီကိုဖောင်းနာပိန်နာမေးကြည့်လို့ရှိရင်တမာရီတော်တော်ဖြစ်လာတဲ့အခါကျတော့ဖောင်းမှုသဘာဝပိန်မှုသဘာဝသဘာဝလက္ခဏာလည်းသိတယ်ဝါရောပဲတွန်းကန်တက်လာတာရော့ကျသွားတယ်ဆိုတဲ့သဘောကိုသိတယ်တွန်းကန်မှုရော့ကျမှုဟာလည်းပဲမမြဲဘူးတွန်းကန်တက်တဲ့ဖောင်းတဲ့သဘောဟာလည်းပဲ အဆုံးရှိတယ်အကုန်ရှိတယ်အပြည့်ရှိတယ်ဆိုတာသိတယ်ရော့ကြသွားတဲ့ပိန်တဲ့သဘောလဲအဆုံးရှိတယ်အကုန်ရှိတယ်အပြည့်ရှိတယ်ဆိုတာယောဂီရှုရင်သိတယ်အဲဗတရားမှာဖောင်းတာရောပိန်တာရောတွန့်တက်တာရောရော့ကြသွားတာရောစဖြစ်ပြီးတော့မပြတ်မစည်းပဲမကုံမဲမဆုံးမဲတည်မြဲမနေဘူးဆိုတဲ့အနိစ္စလက္ခဏာကိုယောဂီသိတယ်ဖောင်းတယ်လို့ရှုပိန်တယ်လို့ရှုဒီလိုရှုရင်ရှုရင်နဲ့စောင့်ကြည့်ရင်နဲ့ကိုပဲသူ့လိုလိုသိလာတယ် ဖောင်းမှုဝါယောဒရဲ့အဖြစ်အပျက်ပိန်မှုဝါယောဒရဲ့အဖြစ်အပျက်အဲ့ဒါကိုသိတယ်သိတဲ့အခါကျတော့ဖြစ်မှုနဲ့ပြက်မှုသိတယ်အစနဲ့အဆုံးသိပြီဆိုတော့ဒါမတည်မြဲဘူးဆိုတာရှင်းနေတာပဲအဲ့ဒါလိုရှင်းပြီဆိုလို့ရှိရင်တော့အနိစ္စလက္ခဏာကောင်းကောင်းကြီးထင်တော့တာပဲအနိစ္စ ानु ပဒနာညာမမြဲဘူးဆိုတာကို ရှင်းရှင်းလေးသိတဲ့ညာထို့အတူစဉ္ညာလျှောက်တဲ့အခါမှာကြွရဲနှမ်းနဲ့ချရဲလျှောက်တဲ့အခါမှာလည်းပဲ ကြွမှုရဲ့အစကြွမှုရဲ့အဆုံးလှမ်းမှုရဲ့အစလှမ်းမှုရဲ့အဆုံးချမှုရဲ့အစချမှုရဲ့အဆုံးအဲ့ဒါကိုသိတယ်ဓမ္မလည်းပဲခြေတော့ကြွပြီးခြေတော့ကြွတာဆုံးတယ်ခြေတော့လှမ်းပြီးခြေတော့လှမ်းတာဆုံးတယ်ခြေတော့ကြွပြီးချတဲ့အခါမှာခြေတော့ချမှုစပြီးတော့ခြေတော့ချမှုဆုံးတယ်လို့ဒီလိုသိတာမဟုတ်ပါဘူးယောဂီတမန်လေးအကောင့်လာတဲ့အခါကျတော့ကြွတက်လာတဲ့သဘောတခုစပြီးတော့သူဆုံးသွားတယ်လို့ဒီလောက်ပဲသိတာပဲဒါအနိစ္စပဲမမြဲဘူး တရွေ့ရွေ့ရှေ့ရွေ့သွားတဲ့သဘောဟာစပြီးတော့နောက်ဆုံးသွားတယ်ယောဂီဒီတိုင်းပဲသိတယ်မမြဲဘူးအိဋ္ဌာနုပဒနာညာရှင်းနေတာပဲအောက်ချလိုက်တဲ့အခါမှာလည်းပဲချမှုအောက်တရွေ့ရွေ့ကျသွားတဲ့သဘောဟာစပြီးတော့နောက်ကြတော့အောက်ထိသွားတဲ့အခါကျဆုံးသွားတယ်သူလည်းအကုန်ရှိတယ်အဆုံးရှိတယ်အပြည့်ရှိတယ်ဥပ္ပါဒဝယန္တတာဥပ္ပါဒဝယန္တတာအစဖြစ်ပေါ်မှုနဲ့အဆုံးပြည့်စည်မှုဆိုတဲ့ အပိုင်းအခြားရှိတယ်ဒါသင်္ကတတရားတိုင်းသင်္ခါရတရားတိုင်းမှာရှိတာရုပ်တိုင်းမှာရှိတယ်နာမ်တိုင်းမှာရှိတယ်ဒါကြောင့်အောက်ချလိုက်တဲ့အခါမှာလည်းပဲချမှုရဲ့အစနဲ့ချမှုရဲ့အဆုံးအောက်ရော့ကျသွားမှုမှာအစဆိုတဲ့အပိုင်းအခြားနဲ့ဆုံးသွားတဲ့အပိုင်းခြားဒီနှစ်ခုအတွင်းမဲ့သူရဲ့တက်တန်းရှိတယ်ဒီနှစ်ခုကဟိုဘက်မှာသူ့တက်တန်းမရှိဘူးပြက်သွားပြီဆိုတာသေချာနေတယ် အဲ့ဒါဟာဖြစ်တယ်ပြက်တယ်လို့ရှုနေရတာမဟုတ်ဘူးသူရှိတဲ့အတိုင်းလေးဒါလေးရှုနေရတာပဲခြေတော့ကြွတယ်လားတော့ကြွတယ်လို့ရှုရုံပဲခြေတော့ကတဖြည်းဖြည်းရှေ့ရွေ့ရွေ့ရွေ့ရွေ့သွားတော့လှမ်းတယ်လို့ရှုလိုက်ရုံပဲတဖြည်းဖြည်းခြေတော့ကအောက်ဘက်ကိုယော့ကျသွားတဲ့အခါကျတော့ချတယ်လို့ရှုလိုက်ရုံပဲဒီလိုသူ့ဖြစ်တာကိုဖြစ်တဲ့အတိုင်းအသာဆောင်ပြီးတော့ရှုလိုက်တာနဲ့ပဲအခွန်းနာအစနဲ့အဆုံးအဖြစ်နဲ့အပြက်ဒါကိုသွားသိတယ်သိတဲ့အခါကျတော့ဟုတ်တော်အဘဝတော်အနိစ္စ ဟုတ်တော်ဖြစ်ပေါ်လာပြီးနောက်အဘာဝတော်မရှိဘဲဖြစ်ဖြစ်သွားခြင်းကြောင့်ဝါဆုံးဆုံးသွားခြင်း၊ကုံကုံသွားခြင်း၊ပြက်ပြက်သွားခြင်းကြောင့်အနိစ္စအကြာကြီးတည်တံ့ခိုင်မြဲနေတဲ့သဘောမဟုတ်ပါလားလို့ဒီလိုညာနဲ့မှရှင်းနေတဲ့နေအောင်သိတယ်။ဒါရုပ်ကိုရှုတာ။ကြွားတယ်၊လှမ်းတယ်၊ချတယ်လို့ရှုတာ။စူးစူးဆိုင်ဆိုင်ရှုမှသိတယ်။ပော့တန်တန်ရှုလို့ကတော့မသိဘူး။ဟာဈဉ္ညာလျှောက်တယ်ဆိုတာဟာဒါကအညောင်းပြေုံပဲ၊ဣရိယာပုအပြောင်းလဲဖြစ်ုံပဲလို့ အဲ့ဒါလောက်ကလေးသဘောပေါက်ပြီဒီလောက်ကလေးဥတ္တကျကအညောင်းပြေယုံဣရိယာပုအပြောင်းလဲဖြစ်ယုံဥတ္တကျနဲ့ရှုလို့ကတော့အခဏသဘောတွေမသိရဘူးဈဉ္ညာလျှောက်တယ်ဆိုတာဟာဈဉ္ညာလျှောက်ခိုင်မှဖြစ်တဲ့ရုပ်ရဲ့တဘာဝအမှန်ကိုသိအောင်ရှုတယ်ဆိုတော့ဥတ္တကျရည်ရွယ်ချက်ဒါကိုသဘောပေါက်ထားပြီးရှုမှပဲအခဏအသိမျိုးတွေကပေါ်တာပဲ ဒီလိုပြောနေတာကရှုပ်သေးတယ်ယောဂီတကယ်စူးစူးဆိုင်ဆိုင်ရှိတဲ့အခါကျတော့သိတာလေးကသိရှင်းတာပဲကြွမှုရဲ့ဖြစ်ပေါ်လာမှုအဆင်းဆင်းကြွသွားမှုသွားမှုဆုံးသွားမှုရှေ့ကိုရွေ့သွားမှုရဲ့ဖြစ်ပေါ်လာမှုတရွေ့ချင်းတရွေ့ချင်းရွေ့သွားမှုရွေ့တာဆုံးသွားမှုခြေတော့အောက်ဘက်ချလိုက်တဲ့အခါကျတော့အောက်ဘက်စီကိုရွေ့ရွေ့ကြသွားတဲ့သဘောရဲ့အစဖြစ်ပေါ်မှုရွေ့မှုဆုံးသွားမှုဒါအင်မတန်ထင်ရှားတယ်အင်မတန်ကိုရှင်းတယ်စူးစူးဆိုင်ဆိုင်ရှိရတယ်ဇင်းညာစလျှောက်တဲ့အချိန်ကစပြီးတော့ ဈဉ္ဉံပြီးဆုံးနေအချိန်ကြီးဆိုကြပါစို့တဏှာကြီးလျှောက်တယ်ဆိုလို့ရှိရင်စလျှောက်တဲ့အချိန်ကနေပြီးတဏှာကြီးလုံးလုံးမျက်စိကဘယ်မှမကြည့်ပဲနဲ့မိမိခြေတော်ရဲ့ခြေတော်ရဲ့ရှိ2000 3000မျှတာဒုံမဟုတ်3000 4000မျှတာမျက်စိကိုချမျက်လွှာကိုချထားပြီးတော့စိတ်ကိုခြေတော်စီစူးစူးဆိုက်ဆိုက်ပို့ပြီးတော့ရှုတယ်ဆိုရင်ပြီးတော့ရှုမှုရဲ့ဥတည်ချက်ကိုလည်းသဘောပေါက်ထားတယ်ဆိုရင်အခုနကတွေ့တာပဲအဲဒါလိုမဟုတ်ဘဲနဲ့တော်ရုံရုံလျှောက်ပြီးတော့ လမ်းလျှောက်တယ်လို့အညောင်းဖြစ်တယ်လို့လုပ်လို့ရတော့အဲ့ဒါကတော့မသိပါဘူးတကယ်ရှုလို့ရှိရင်တကယ်သိဆွဲတယ်ကျန်ကန်ကဒီနေရာမှာဆိုလို့ရှိရင်ဩစိတ်တရားဟောပဲဆိုဥပဒနာရောက်သွားပြန်ပြီတကယ်ယူခင်မောင်ရင်မင်းနဲ့ခဲပေါ်ပဲဥပညွန့်ပါလားအော်အရင်အရင်တစ်ပတ်ကမပါဘူးနော်။ဒီဘက်ကဒီဘက်ကဒီမကောင်းဘူး။အော်တော်ပါသေးရဲ့ပြေးများပြေးပါလားလို့။အာမထုတ်သေးတဲ့ပုဂ္ဂိုလ်တွေ အတွေ့စိတ်ထားရအောင်စိတ်တရားဟောပါတယ်ဆိုဘယ်နဲ့ဝိပဿနာရောက်နေပြန်ပါပြီမကောင်းပါဘူးထမရဲ့ဟောကောင်းပါတယ်လားဒီနေရာမှာကျမ်းဂန်ကဘယ်လိုပြတယ်လဲလို့ဆိုလို့ရှိရင်နည်းနည်းလေးတော့ပြောလိုက်ရအောင်မယ်တချို့ဒီပြိဿတဲ့လေတရားသာအထုံနေတာဈဉ္ညာမှာသဘောမပေါက်တဲ့ပြိဿရှိတာပဲဘယ်နဲ့ဈဉ္ကျမ်းဂန်ကဆိုတယ်လဲဆိုတော့ ဩခိပါမိတိစိတ်တံဥပ္ပိစတိတံဝါယံဇနေတိဝါယောဝိညတ်တိန်ဇနေတိစိတ်တကိရိယဝါယောဓာတုဝိဖာရဝသေနပါဒတဥက္ခိပနကိစ္ဆာအဲကိစ္ဆာမိတိစိတ်တံဥပ္ပိစတိသွားမယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်တယ်တဲ့တန်ထိုသွားမယ်ဆိုတဲ့စိတ်ကလေးတဏီသွားခြင်းတယ်ဆိုတဲ့စိတ်ကလေးသည် ဝါယံတောင်းနှင်းလှုပ်ရှားမှုကိုဇနေတိဖြစ်စေ၏သွားကျင်တယ်ဆိုတဲ့စိတ်ကလေးစဖြစ်ပေါ်လာတော့တဲ့ခြေတော်ထဲမှာတောင်းနှင်းရွေရှားမှုဆိုတဲ့လှုပ်ရှားမှုဆိုတဲ့သဘောလေးဖြစ်လာတယ်တဲ့အဲ့ဒါဝါယောပေါ့ဝါယောတောင်းနှင်းလှုပ်ရှားမှုသဘောသည်ဝိညာဉ်တည်းအမှုအရာကိုဇနေတိဖြစ်စေ၏တဲ့တောင်းနှင်းလှုပ်ရှားတဲ့သဘောလေးကအမှုအရာဆိုတာဘာလဲဆိုအထက်ကိုကြွတက်သွားတဲ့အမှုအရာလေးဒါလေးပြောတာ အဲ့ဒါလေးဖြစ်စေတယ်ဒါနဲ့ခြေထောက်ဟာတဖြည်းဖြည်းအထက်ရွေ့သွားတယ်တနည်းတောင်းနှင်းမှုရွေ့ချမှုကအထက်ကိုတဖြည်းဖြည်းဖြစ်ပြီးတော့သွားတယ်ဖြစ်ပြီးပြက်သွားတယ်စိတ်တကိရိယဝါယောဓာတုဝိဖာရဝသေနစိတ်သည်ပြုလုပ်အပ်သောဝါယောဓာဤတဏီတောင်းနှင်းလှုပ်ရှားမှုဤရွေရှားပြန့်နှံ့သည်အစွမ်းဖြင့်တကလတကာယတတကူလုံးဤပုရအဲ့ဒါလိုအခါမှာတဲ့ ယောဂီဟာစွစွဆိုက်ဆိုက်ရှုတဲ့အခါကျတော့ဘာတွေ့တယ်လဲဆိုတော့ပပ္ပံပပ္ပံအစစ်အစစ်တန်တိတန်တိအစအစဩရိဩရိအကအကံနဲ့အဲ့ဒါလိုတွေ့တယ်တဲ့အစစ်အစစ်အပိုင်အပိုင်အကအကအစအစဒီလိုတွေ့တယ်တဲ့ဆိုလိုတာကကြွရတယ်လို့မှတ်လိုက်တယ်လှမ်းတယ်လို့မှတ်လိုက်တယ်ချတယ်လို့မှတ်လိုက်တယ်အဲ့ဒါလိုမှတ်တဲ့အခါမှာ ကြွားမှုသဘောကတခြားတကလှမ်းမှုသဘောကတခြားတကချမှုသဘောကတခြားတကအဲ့ဒါလိုတကစီတကစီယောဂီတွေ့တယ်အဲ့တဲ့ကြွားမှုနဲ့လှမ်းမှုမရောဘူးလှမ်းမှုနဲ့ချမှုမရောဘူးဘာကြောင့်လဲဆိုတော့ကြွားမှုကလည်းပဲသူ့ဝယန္တတာရှိတယ်ကုံညင်းဆုံးညင်းဆိုတဲ့အပိုင်းခြားသူ့မှာရှိတယ်ကြွားမှုဖြစ်ပေါ်လာပြီးတဲ့နောက်ကြွားမှုရဲ့အဆုံးအပိုင်းခြားသူ့မှာရှိတယ် မဆုံးမဲ့မပြတ်ဖဲမနေဘူးဆုံးသွားပြက်သွားတယ်ဒါကြောင့်သူ့မှာဝယန္တရှိတယ်အဆုံးပြတ်မှုဆိုတဲ့အပိုင်းခြားသူ့မှာရှိတယ်ဆုံးသွားတဲ့အခါကျတော့ကြွားမှုဆုံးသွားတဲ့အခါကျတော့ခြေတော်ရွှေ့တရွေ့ရွေ့ရွေ့သွားမှုဖြစ်ပေါ်လာတယ်အဲရွေ့သွားမှုလည်းဥပါဒခေါ်တဲ့အစအပိုင်းခြားရဲ့ရွေ့သွားတာလေးဆုံးခြင်းဆိုတော့အဆုံးအပိုင်းခြားရဲ့ဥပါဒဝေယန္တရှိတယ်အဲ့ဒီကအဆုံးအပိုင်းအခြားကိုလွန်ပြီးဟိုဘက်မှာသူမဖြစ်တော့အဲ့ဒီမှာသူတပိုင်း ရွေ့တာဟာတစ်ပိုင်းနောက်တစ်ခါချတဲ့အခါကျတော့လည်းဒီတိုင်းပဲချတယ်လို့ရှုလိုက်တဲ့အခါမှာချမှုစဖြစ်ပေါ်တာလည်းသိတယ်တရွေ့ရွေ့အောက်ညော့ကြသွားတာလည်းသိတယ်အဲ့ဒီညော့ကြသွားတာဟာအဆုံးမရှိပဲနေတာမဟုတ်ဘူးအောက်ထိတာနဲ့တပြန်တည်းထဲအောက်ရွေ့ကြမှုကဆုံးသွားတယ်ဒါကြောင့်သူ့မှာအဆုံးအပိုင်းခြားရှိတယ်အဲ့ဒီအဆုံးအပိုင်းခြားဒီပဲနဲ့ပြက်မှုပဲအဲ့ဒီပြက်မှုကိုလွန်ပြီးတော့အပိုင်းခြားကိုလွန်ပြီးဟိုဘက်ကို तू မရှိဘူးချမှုပါအဲ့သူတစ်ပိုင်း ကြွမှုတစ်ပိုင်းတစ်ကံလှမ်းမှုတစ်ပိုင်းတစ်ကံကံချမှုတစ်ပိုင်းတစ်ကံအဲ့ဒါလို့ယောဂီသိပါတယ်တဲ့အဲဒါရမကသေးဘူးဒီတဲ့စိတ်စိတ်သိတာလဲကျန်ကန်ကဖော်ပြသေးတယ်ဒါကစကားဒီနေရာမှာသုံးမိစမိလို့မလို့ဟိုဇင်းညာကိုအလေးမထားဘဲနဲ့ပော့ပော့တဏ္ဏရှောက်နေတဲ့ယောဂီအဟောင်းအသစ်တွေဂယုစိုက်စေခြင်းလို့ပါဂယုစိုက်စေခြင်းလို့ပါတချို့ကမသိဘူး ဈဉ္ညာလျှောက်တယ်ဆိုတာအညောင်းပြေလျှောက်တယ်လို့အောက်မိတယ်တမာရိယရုံလျှောက်တယ်လို့အောက်မိတယ်ဣရိယာပုအပြောင်းလဲရရုံလျှောက်တယ်လို့အောက်မိတယ်ပြီးတော့တခါဈဉ္ညာလျှောက်ပြီးထိုင်လိုက်တဲ့အခါမှာအချင်းအချင်းကြကြထိုင်နိုင်အောင်လျှောက်တယ်လို့အဲ့လိုအောက်မိတယ်ဟာအလွဲအမှားသိနေကြလို့ဒါကြောင့်ကျမ်းဂန်ကသိဖို့ကိုဒီလိုဖော်ပြပါတယ်လို့ပြောရင်အဲ့ဒါကိုပဲစိတ်ဆိုတဲ့လဲသမားကမောင်းလိုက်လို့တဲ့ စိတ်ဆိုတဲ့လဲသမားကမောင်းလိုက်လို့တဲ့ဝါရောဆိုတဲ့ရွေရှားမှုဆိုတဲ့နွားကယုံတော့ကတဲ့ခန္ဓာကိုယ်ကြီးဆိုတဲ့လဲကရှေ့ကိုပါသွားတယ်တဲ့ကျန်ကဥပမာနဲ့ပြတယ်ခန္ဓာကိုယ်ကြီးဆိုတဲ့လဲကရှေ့ကိုပါသွားတယ်တဲ့အဲ့ဒါကိုပဲလူသွားတယ်လို့ခေါ်တာပါတဲ့စိတ်နဲ့လဲမောင်းသမားနွားနဲ့တောင်းနှင်းရွေ့ရှားတဲ့ဝါယောဒ လဲနဲ့ကိုယ်ကာယကျန်ငံကဥပမာပြုထားတယ်။ဒါကြောင့်မို့လို့လူကမောင်းလို့နွားဆောင်ဖို့လှဲတို့သွားသည်ခေါ်ရပါတဲ့။လူကမောင်းတယ်လှဲဘဝလူကမောင်းတယ်မောင်းတော့နွားတွေကဆွဲသွားတယ်ဆွဲသွားတော့လှဲကြီးကရှေ့ရွေ့သွားရောအဲ့ဒါကိုပဲလှဲသွားတယ်လို့ခေါ်တယ်တဲ့အမှန်တော့လှဲသွားတာမဟုတ်ပါဘူးတဲ့။လူဆိုတဲ့အကြောင်းအတရားက ဟေတုခေါ်တဲ့အကြောင်းဝင်တရားကမောင်းပေးလိုက်လို့မလို့ပစ္စယခေါ်တဲ့တဆင့်ကအကြောင်းနွားကဆွဲတယ်ဒါကြောင့်မလို့ရှေ့ရွေ့သွားခြင်းဆိုတဲ့အကျိုးတရားပေါ်လာအကြောင်းကြောင့်အကျိုးဖြစ်တာပဲတဲ့ဒါဖြစ်တာပဲထို့အတူပဲစိတ်ဆိုတဲ့ဟေတုပင်မအကြောင်းတရားကြောင့်တောင်းနှင်းရွေရှားမှုဆိုတဲ့ဝါယောတဆင့်ကအကြောင်းတရားဟာတောင်းနှင်းရွေရှားလာရတယ်အဲသူတောင်းနှင်းရွေရှားလို့ပဲခန္ဓာကိုယ်ကြီးကရှေ့တရွေ့ ပါသွားရတယ်အဲ့ဒီပစ္စယဆိုတဲ့အထောက်ပံ့ကြောင်းကြောင့်တရွေ့ရွေ့ရှေ့ပါသွားတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးရှေ့သွားတာကိုပဲလူသွားတယ်လို့ခေါ်ရတယ်အမှန်တော့စိတ်ကြောင့်တောင်းတင်းရွေ့ရှားမှုဖြစ်တယ်တောင်းတင်းရွေ့ရှားမှုကြောင့်ခန္ဓာကိုယ်ကြီးရှေ့ရွေ့သွားတယ်ဒါကိုပဲလူသွားတယ်လို့ခေါ်တာပါတဲ့အမှန်တော့အကြောင်းကြောင့်အကျိုးဖြစ်တာပါတဲ့ဆိုချင်တာကသွားမှုကိုလှုပ်ပေးတဲ့ငါမရှိပါဘူးတဲ့သွားမှုကိုလှုပ်ပေးတဲ့ပုဂ္ဂိုလ်တ attva ဆိုတာမရှိပါဘူးတဲ့ အကြောင်းကြောင့်အကျိုးဖြစ်တဲ့သဘောမျှတာရှိတယ်တဲ့အဲ့ဒါဟာဈဉ္ဉံလျှောက်ရင်ယောဂီရှင်းရှင်းလေးသိတဲ့ပစ္စယပရိဌာဉာဏ်ပဲနာမရူပပရိစေရဉာဏ်ပဲရှင်းရှင်းလေးသိတာတကယ်ကိုစူးစူးဆိုက်ဆိုက်ရှိတကယ်သိအဲ့ဒါကြောင့်လူကမောင်းလို့နွားဆောင်ဖို့လဲတို့သွားသည်ခေါ်ရပါစိတ်ကမောင်းလို့လေဆောင်ဖို့ဘာသွားတယ်လဲ လူတို့သွားရီခေါ်ရပါ ကြောင်းညောင်ဖြစ်သောကျိုးသဘောမှတ်လောအမှန်ပါကြောင်းညောင်ဖြစ်တဲ့အကျိုးသဘောပဲရှိတယ်တဲ့ပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတာဘာမှမရှိဘူးတဲ့အဲဆိုကြည့်ရအောင်အဲစိတ်တရားဟောတော့ဝိပဿနာတရားရောက်အတူတူပါပဲလေလူကမောင်းလို့လူကမောင်းလို့ နွားဆောင်ဖို့လဲတို့သွားသည်ခေါ်ရပါလူကမောင်းလို့နွားဆောင်ဖို့လဲတို့သွားသည်ခေါ်ရပါလူကမောင်း စိတ်ကမောင်းလို့စိတ်ကမောင်းလို့လေဆောင်ဖို့လေဆောင်ဖို့လူတို့သွားသည်ခေါ်ရပါလူတို့သွားသည်ခေါ်ရပါစိတ်ကမောင်းလို့စိတ်ကမောင်းလို့လေဆောင်ဖို့လေဆောင်ဖို့လူတို့သွားသည်ခေါ်ရပါလူတို့သွားသည်ခေါ်ရပါ ကြောင်းကြောင့်ဖြစ်သောကျိုးသဘောမှတ်လောအမှန်ပါကြောင်းကြောင့်ဖြစ်သောကျိုးသဘောမှတ်လောအမှန်ပါ ကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝမျှပဲတဲ့ပွားမှုကြွမှုလှမ်းမှုချွတ်မှုကိုပြုလုပ်တဲ့ငါဆိုတဲ့အတ္တမရှိပါဘူးတဲ့စိတ်ကြောင့်သွားနေကြတာပဲတဲ့စိတ်ကလေကိုလှုပ်ရှားအောင်လှုပ်တယ်လေကလှုပ်ရှားတယ်ရွေ့ရှားတယ်ရွေ့ရှားတော့ခန္ဓာကိုယ်ကြီးကရှေ့ပါသွားတယ်အဲ့ဒါကိုပဲသွားတယ်လို့ပြောနေရတာတဲ့အဲနောက်တစ်ခုကအဲ့ဒီပုဂ္ဂိုလ်တ attva ငါသူတစ်ပါးပြုလုပ်သူမရှိဘူးလို့ဆိုတော့ အတိအမြင်စိတ်ထဲမှာသိသွားပြီဆိုလို့ရှိရင်အဲ့ဒါအတ္တဒိဋ္ဌိတက္ကဒိဋ္ဌိကွာသွားပြီတဲ့ယောဂီတို့နောက်ဆောင်ဘုဒ္ဓခုကပါပါလေအကြောင်းကင်းညာကိုစွမ်းအားရက်သွားထိုင်မှုမရှိပါဟုတ်သလား ဆိုအကြောင်းကင်းညာကိုစွမ်းအားရပ်သွားထိုင်သူမရှိပါအကြောင်းကင်းညာကိုစွမ်းအားရပ်သွားထိုင်သူမရှိပါ သွားမှုကိုဖြစ်စေတတ်တဲ့အကြောင်းတရားမမာပဲနဲ့တဲ့ပုဂ္ဂိုလ်တ attva ဆိုရာကြီးရဲ့စွမ်းအားနဲ့တော့ယတ္တာထိုင်တာဆိုတာမရှိပါဘူးတဲ့ပထမဆုံးဟာကယက်ချင်စိတ်ထိုင်ချင်စိတ်ဆိုတဲ့အကြောင်းပေါ့သူရှိရတယ်သူရှိပြီးမှဝါယောကလှုပ်ရှားတဲ့အခါကျတော့ယက်မှု ထိုင်မှုသွားမှုရွေ့မှုဆိုတာဒါတွေဖြစ်လာ အဲ့ဒါဟာယောဂီစူးစူးဆိုက်ဆိုက်ရှုတယ်ဆိုလို့ရှိရင်ပြည့်စုံလာရှိရင်အဲ့ဒါသိတာပဲအာဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အိစ္ဆဒုက္ခအနတ္တတွေဒါလုံနေစရာမလိုဘူးအဲ့ဒါတွေလုံနေလို့ရှိရင်ဒါစိန်တာမယညာခေါ်တယ်ဒါအမှန်မဟုတ်ဘူးကြံစည်တာကြံစည်တာဟာဘာဝနာမယညာမဟုတ်ဘာဝနာမယညာဆိုတာအတာဖြစ်တာကိုဖြစ်နေတဲ့အတိုင်းစောင့်ကြည့်ရင်ကြည့်ရင်နဲ့ရှင်းကနေရှင်းကနေနေအောင်ညာနဲ့တွေ့တွေ့သူ့လိုလိုတွေ့တွေ့တွေ့တွေ့သွားတာဖြစ်တာပြက်တာလည်းတွေ့တာပဲဆင်းရဲတာလည်းတွေ့တာပဲအတ္တမဟုတ်ဘူးငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတဲ့သဘောလည်းပဲရွှေရွှေနဲ့ထင်ထင်ရှားရှားကြီးတွေ့သွားတာပဲ အဲ့လိုတွေ့တာမှဘာဝနာမရညာအာရင်ကြိုက်စိတ်ဆိုင်နဘူးစိတ်ဆိုင်ပဲစိတ်ဆိုင်ပြီးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်နဲ့ကြောက်ပြီးလုံနေတာကအဲ့ဒါကြံစည်နေတာကြံစည်တယ်ဆိုတာဒါဘာဝနာလုပ်ငန်းမဟုတ်ဘူးစိန်တာပဲအဲ့ဒါကြောင့်တကယ်သာဖြစ်တာကိုဖြစ်နေတဲ့အတိုင်းရှိတာရှိနေတဲ့အတိုင်းစူးစူးဆိုင်ဆိုင်သာစောင့်ရှုလို့ချင်းအဲ့ဒီရုပ်တရားကအဲ့ဒါလိုသိလွယ်တယ်လက်ကွေးမှုဆမ်းမှုထိုင်မှုထားမှုတွေမှာရှိလို့ရှိရှုလို့ချင်းအမှန်တန်သိလွယ်တယ်သို့တော့ နန္တရားခေါ်တဲ့စိတ်ကြတော့မလွယ်တော့ဘူးနန္တရားခေါ်တဲ့စိတ်ကိုသိဖို့တော်တော်ခက်တယ်လွတ်တဲ့စိတ်ပြည့်တဲ့စိတ်ကိုပြည့်တယ်ပြည့်တယ်ပြည့်တယ်လွတ်တယ်လွတ်တယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်နဲ့အထက်ထရှုဝင်ရှုညာတော့လည်းပဲယောဂီဟာတခါတည်းံဆိုလို့ရှိရင်အဲ့ဒီစိတ်ရက်သွားတာတော့သူမသိလိုက်ဘူးတခါတည်းံသိပါရဲ့သိပေမဲ့လို့ဒါဒီစိတ်ဟာဖြစ်ပေါ်ပြီးပျောက်သွားတာပဲလို့သူညာထဲမှာတဲမဝင်ဘူးတခါတည်းံများဆိုလို့ရှိရင်တရားကျင့်လာတဲ့အခါမှာ ခန္ဓာကိုယ်ကိုမတွေ့ရမတွေ့ရတဲ့အခါကျတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့ရုပ်ကိုမရှုရအောင်မရှုရတဲ့အခါကျတော့စိတ်ခေါ်တဲ့နန္တရားလေးတက်တက်ရှုရတယ်အဲ့ဒီနန္တရားလေးတက်တက်ရှုတဲ့အခါမှာဆိုလို့ရှိရင်အဲ့ဒီရှုအရှုကနန္တရားရဲ့အတိစိတ်ကလေးရဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားတာပေါ်ပေါ်ပြီးပျောက်ပျောက်သွားတာတစ်ခုစီတစ်ခုစီပရိဒေါင်းလေးတစ်လုံးစီတစ်လုံးစီချလိုက်တယ်လို့ချလိုက်တယ်လို့အဲ့လိုဟာမျိုးတကယ်စူးစူးဆိုင်ဆိုင်ရှုလို့ရှိရင်တွေးနိုင်တယ်သို့တော့တွေးသလားဆိုတော့မတွေးတာများတယ်ဘာကြောင့်လဲဆိုတော့နန္တရားအတိခက်လို့နန္တရားအတိခက်လို့ အဲ့ဒါတော့ကြောင့်နန္တရားဟာသိဖို့မြင်ဖို့ခက်တယ်တဲ့ဘုရားရှင်မိတ်တော်မူလို့ဒါတော့ဒီအထိပါပဲသူတို့တတံအင်မတန်မြင်နိုင်ခဲ့သောသူနိပုဏ္ဏအင်မတန်သိမ့်မွေသောယထကမ္မနိပါတိနာသူကြလေရာကြအာယုန်၌ကြတတ်သောစိတ်တန်စိတ်ကိုမိရာဝီပညာရှိသည်ရခေထဆောင်းလျှောက်ထိမ့်သိမ်းရ၏အမှန်တမြင်နိုင်ခဲ့တဲ့ဆိုတာဒီအထိဘုရားရှင်မိန်တော်မူလို့တော့ပါတို့သို့တော်လည်းပဲတရားမရှိတဲ့ပုဂ္ဂိုလ်အနေနဲ့ဆိုလို့ရှိရင်တော့မိမိစိတ်ကိုမိမိဘာဖြစ်နေတယ်ဆိုတာမသိမမြင်နိုင်သိမြင်ခဲ့ အဲသူတို့ဘာစိတ်ဆိုတော့ကိုဝေးရောအဲ့ဒါပဲသူဒုတ်တတတိမ်မွေးတယ်တဲ့စိတ်ကသူသွားသူသွားခြင်းအာယုံမှာသွားတာပဲတဲ့ကိုလိုချင်တဲ့အာယုံသူမရောက်ဘူးတဲ့ကိုလိုချင်တဲ့အာယုံရောက်အောင်ကအမှန်တန်ကြိုးကြိုးဆဆတင်ပေးရတယ်တတိတွေပညာတွေမြတ်မြတ်ကြီးလို့တဲ့အဲ့ဒါတွေနဲ့ဝိုင်းဝန်းတင်ပေးမှကိုလိုချင်တဲ့အာယုံရောက်တယ် ဆိုကြပါစို့အင်မတန်ကောင်းတဲ့ဝက်သားဟင်းတစ်ဖက်ကိုစားကျင်တဲ့စိတ်ကိုအဲ့ဒါဝက်သားဟင်းစားကျင်တယ်ဆိုတာဒါအနိမ့်မဲ့စီးနေတဲ့စိတ်ပဲသူကြတဲ့အာယုံမှာကြနေတာပဲအဲ့ဒီစိတ်ကိုမစားကျင်အောင်ကအမျိုးမျိုးဆင်ញင်စဉ်းစားတွေးတောဝေဖန်ပြီးပြီမဲ့လေဩဒါမစားနဲ့အဲ့ဒါဆိုရင်လူနဲ့မတည့်ဘူးဒါစားခြင်းကြောင့်သွေးတို့ယောဂလည်းဖြစ်နိုင်တယ်သွေးတို့ယောဂလည်းတိုးနိုင်တယ်ပြီးတော့အစီပိတ်တာလည်းဖြစ်နိုင်တယ်သူဟာရောခန္ဓာကိုယ်ကိုအကျိုးမပြုဘူးဘာအန္တရာယ်တာပြုတယ်ဒါကြောင့်မို့လို့မစားခြင်းနဲ့မစားခြင်းနဲ့လို့အဲ့ဒါလိုပညာနဲ့ဆင်ញင်တတိနဲ့ထိမ့်အုပ်ပြီးတော့ ဘလောက်ပဲထိတ်ချုပ်တော်လည်းပဲအဲ့ဒီစိတ်ဟာဒီဝက်သားစီဆိုအာယုံဆိုတဲ့ဝက်သားအာယုံပဲကြာကြာနေတာပဲ။သူကြာနေတာအာယုံကြာတယ်တဲ့တော်တော်မလွယ်ဘူး။အဲ့ဒါလိုစိတ်ကိုတဲ့ဒီသဘောရှိတဲ့စိတ်ကိုပညာရှိကတော့လွတ်ပေးမထားရဘူးတဲ့။ထိမ့်သိမ့်ပေးရတယ်တတ်နိုင်သလောက်ရသလောက်ထိမ့်သိမ့်တော့ထိမ့်ပေးတဲ့အခါကျတော့ထိမ့်မှများတော့တနေ့လဲထိန်နောက်နောက်နေ့လဲထိန်နောက်နေ့လဲထိန်အဲ့လိုနေ့စဉ်နဲ့အမျှစက္ကန့်နဲ့အမျှမိနစ်နဲ့အမျှနိုင်နဲ့အမျှနေ့နဲ့အမျှထိန်တဲ့အခါကျတော့ဒီစိတ်ဟာနောက်ကျတော့ ဆော့တဲ့မြောက်ကိုထိမ့်ရတယ်လို့ပါပဲတဲ့ဆော့တဲ့မြောက်လည်းပဲထိမ့်မှမြတဲ့အခါကျတော့မဆော့တယ်လို့ဒီစိတ်လည်းပဲသူကြရင်အာယုံထိမ့်မှမြတဲ့အခါကျတော့မကြတော့ဘူးတဲ့ကိုလိုချင်တဲ့အာယုံမရောက်တာပဲတဲ့ဒါကြောင့်လွတ်ပေးမထားရဘူးထိမ့်ရမယ်တဲ့အထိမ့်ခက်တယ်ဆိုပြီးမထိမ့်မဲမနေရဘူးတဲ့အဲ့ဒါလို့ထိမ့်လို့မလို့ဒီစိတ်ကိုလုံညုံအောင် ထိမ့်နိုင်ပြီဆိုလို့ရှိရင်တော့တဲ့ချမ်းသာပြီဟုတ်တာပေါ့စိတ်သွားခြင်းနဲ့အာယုံမသွားစေမနဲ့မိမိအာသွားစေခြင်းနဲ့အာယုံပေါ်သာရောက်အောင် ဒီစိတ်ကိုတင်ပေးနိုင်ပြီဆိုလို့ရှိရင်မကောင်းတဲ့အာယုံတော့ကိုမရောက်တော့ဘူးရောက်မှန်းသိလဲဖြုတ်ခနဲ့ပြန်ပြီးကောင်းတဲ့အာယုံမှာဆွဲတင်လိုက်ရင်ဒီစိတ်ရောက်ပြီရောက်ပြီဆိုလို့ရှိရင်မကောင်းကျိုးတော့မရတော့ဘူးကောင်းကျိုးပဲရတော့မယ်ဒီလိုဆိုလို့ရှိရင်ချမ်းသာတာပဲအဲ့ဒါကိုဆိုလိုတဲ့ဒါကြောင့်မြင်နိုင်ခဲ့စွာတိမ်မွေ့လှ၍သူကြလူရာကြတတ်ပါသည်ပမာမြောက်၌စိတ်ဆင်ရင်ကိုရှင်နိုင်ညာရှင်သံပစဉ်နှင့်အစဉ်ချွန်းအုပ်တတိချုပ်၍ မလောက်မယိုင်ကောင်းစွာနိုင်သောဖွန့်ခိုင်ကျိုးပြူချမ်းသာတို့သည်ကောင်းညို့ကြွယ်လိမ့်မိတာကိုအရင်တစ်ပတ်ကအဲ့ဒါပြောခဲ့မြောင်းနဲ့လည်းတူတယ်ဆင်ရိုင်းနဲ့လည်းတူတယ်တဲ့မြောင်းနဲ့တူတော့ဆော့တာပေါ့ဆင်ရိုင်းနဲ့တူတော့အထင်းရခက်တာပေါ့ဒါပေမဲ့လည်းတတိချွန်းနဲ့အုပ်ပြီးတော့တတိတတိထုနဲ့တုပ်ပြီးတော့ပညာညာဆင်ញံတုံပညာညာဆိုတဲ့ချွန်းနဲ့အုပ်လို့ရှိရင်နဲ့နိုင်ပါတယ်တဲ့အဲ့ဒါလိုနိုင်ပြီဆိုလို့ရှိရင်တော့ မလောက်မယိုင်ကောင်းစွာနိုင်တော်ဖွန့်ခိုင်ဖြိုးဖြိုးချမ်းသာတူမယ်ဒါဒါဖြင့်မထိမ့်မဲ့စိတ်လွတ်လက်လွတ်စိတ်သွားရပဲရင်လိုက်နေတဲ့ပုံကိုယ်တွေကြတော့ဘယ်လိုလုပ်မလဲတဲ့အဲ့ဒီပုံကိုယ်တွေကြတော့စိတ်ကဆဲကျင်တယ်ဆိုသူဆဲလိုက်တာပဲစိတ်ကထိမ့်မှမထိမ့်မဲ့ဘူးစိတ်ကတနေရာမကောင်းတဲ့နေရာလဲသွားကျင်တယ်ဆိုရင်သူကစိတ်သွားရကိုညွတ်ပြီးတော့လိုက်ပါပြီးသွားလိုက်တာပဲမကောင်းတဲ့အာယုံဆိုကြပါစို့ ဇက်ပွဲကြည့်ကျင်တယ်ဆိုလို့ရှိရင်လည်းဇက်ပွဲကြည့်ကျင်တယ်လို့စိတ်ကဖြစ်နေတယ်ဆိုရင်အဲ့စိတ်နောက်လိုက်ပြီးတော့ဇက်ပွဲသွားကြည့်လိုက်တာပဲကြည့်ပြီဆိုလို့ရှိရင်တော့သူ့မှာအကုသိုလ်တွေများတာပဲအကုသိုလ်တွေများပြီဆိုလို့ရှိရင်တော့ဆင်းရဲတာပဲဒါမထိမ့်မထားတဲ့ပုံစံတွေအဲ့လိုမလုပ်ရဘူးတဲ့မထိမ့်မထားရင်ဒုက္ခများတာပဲရှေးကဘယင်တစ်ပါးဟာသူ့တိုင်းပြည်တိုင်းပြည်သားတွေဘယ်နဲ့နေလဲချမ်းချမ်းသာသာရှိကြရဲ့လား စီးပွားဥစ္စာတိုးတက်ကြရဲ့လားညီညီညွတ်ညွတ်ရှိကြရဲ့လားဒါမှမဟုတ်ဘယင်ကိုပုံကမှုကြံစည်နေကြသလားအစိုက်ဒီဖြင့်သိကျင်တဲ့အခါကျတော့မင်းကြီးတယောက်ခေါ်ပြီးတော့စုံစမ်းရေးထွက်တယ်ရုပ်ဖြောက်ပြီးတော့ရုပ်ဖြက်ပြီးတော့စုံစမ်းရေးထွက်တယ်စုံစမ်းရေးထွက်တော့တိုင်းပြည်တဲ့ရှောက်ပြီးလှည့်ပြီးတအိမ်ဒီတအိမ်တနေရာပြီးတနေရာသွားလူတွေတွေ့တဲ့အခါကျတော့လည်းမေးမြန်စုံစမ်းမင်းကဘာလုပ်တယ်လဲအာကျွန်တော်ကဘာလုပ်တယ်ဒါဖြင့် လုပ်ငန်းကိုင်ကအဆင်ပြေရလားပြေပါတယ်ဒါပြင်မင်းတို့ရှင်မင်းကတော့တရားဓမ္မနဲ့အုပ်ချုပ်တာဟုတ်ကဲ့လားတချို့ကလည်းအုပ်ချုပ်တာပေါ့အုပ်ချုပ်ပါတယ်ပေါ့တချို့ကလည်းပဲမကျေနပ်တာလေးပြောထုတ်လိုက်မှာပေါ့အဲ့ဒါလိုနဲ့ရှောက်ပြီးစုံစမ်းရင်ကနေပြီးတော့တနေရာကြတော့ဆံဖွတ်တဲ့အပွားကြီးတယောက်ဆံဖွတ်တဲ့နေရာရောက်သွားတာဆံဖွတ်တဲ့နေရာရောက်သွားတဲ့အခါကျတော့အပွားကြီးလည်းမေးတာမျက်နှာပေါ့လေဘယ်နဲ့လုံးအပွားကြီးပါလို့တော့အော်အတကြီးလို့သားတော့တပိကမရှိလို့မဟုတ် ဆန်ဖို့ပြီးတော့သူမြတ်စီကဆန်ကိုအခသာနာယူပြီးဆန်ဖို့ပြီးစားနေရပါတယ်။ဒါဖြင့်ချောင်းချောင်းလေးလေးစားတာတောက်တာရှိရဲ့လား။ကိုတဝမ်းတစ်ခါတော့စားနိုင်တောက်နိုင်ပါရဲ့။ပူရှန်တော့မရှိဘူးလူကိုတန်းကတော့မတတ်နိုင်ဘူးမောင်ကြီး။ဘော်ကြီးကပြောတယ်။ဒါဖြင့်အဖွားတို့တိုင်းပြည်အုပ်ချုပ်တဲ့ရှင်မြင်းကကိုဘယ်နဲ့တော့တရားဓမ္မနဲ့အုပ်ချုပ်ပါလားဆိုတရားဓမ္မနဲ့အုပ်ချုပ်ပါတယ်အင်မတန်တော်ပါတယ်ပြောတော့ပေါ့။ဒါနဲ့သဘောကျကျေနပ်ပြီးတော့ဟွာရီ ဆံဖွတ်တဲ့နေရာကနေပြီးခေါ်သွားမယ်လို့တော့ဘယင်းရဲ့နှာခေါင်းကို ဖွဲနုနန်ကဝင်တိုးတာကိုဖွဲနုနန်ကတိုးတော့ဖွဲနုနန်ကတင်းတင်းလေးကိုဖွဲနုနန်တင်းတင်းလေးဆိုတော့ဒီအနာမျိုးဘယင်းကလည်းဘယ်ခါမှသူမမှုရမသိရမနိုင်ရဘူးဒါဒီအမွှေးနံလေးဟာသူ့အတွက်အဆန်းလေးဖြစ်နေအဆန်းလေးဖြစ်နေတဲ့အခါကျတော့ အနတ်ကနေပြီးတော့အနတ်အာယုံကနေပြီးတော့အရသာအာယုံစီစိတ်ကရောက်သွားတယ်ဒီလောက်တောင်တင့်နေတဲ့အနတ်ရှိတဲ့အရာဟာစားလို့ရှိရင်တိတ်အရာသာရှိမှာပဲမရင်ကဒီလိုထင်တယ်ယောဂီတိတာဆိုလို့ရှိရင်တော့အဲ့ဒီအမွှေးနံကလေးဖွဲနုနံတင်းတင်းလေးရတာနဲ့တပြိုင်နက်တည်းဘယ်လိုလုပ်ကြရမလဲဘယ်လိုမှတ်မလဲကိုယ်ရကိုယ်ရ မွေးတယ်မွေးတယ်မှတ်လိုက်တယ်မှတ်လိုက်တာနဲ့တပြန်နဲ့တည်းဘာဖြစ်သွားမလို့ဘာတရိရသွားမလဲအော်မခံကောင်းဘူးလို့ယောဂီဆိုတာမခံကောင်းဘူးယောဂီမဟုတ်တဲ့လူတော့ခံပေါ့လေဟုတ်လားယောဂီမဟုတ်တဲ့လူတော့ဒီနခံညပေါ့အဲ့လိုဖြစ်သွားတယ်မွေးတယ်မွေးတယ်နဲ့အတင်းရှုမွေးတယ်မွေးတယ်နဲ့အတင်းရှုပြလိုက်တဲ့အခါကျတော့အမွှေးနှံကိုမွှေးနေတဲ့အနေနဲ့သိသေးလား မသိတော့ဘူးပွေးနေတဲ့အနေနဲ့မသိဘူးဆိုလို့ရှိရင်အဲ့ဒီအမွှေးနှံပေါ်မှာတတ်မဲ့တဲ့လောဘဖြစ်ပါဦးမလားဖြစ်ပါဘူးဩကိလေသာမငြိမ်းဘူးလားရှုမှတ်လို့လားမရှုမှတ်လို့လားရှုမှတ်လို့အာရမဏအနုတ္တိယကိလေသာငြိမ်းတယ်အာယုံကိုအကြောင်းပြုပြီးဖြစ်ပေါ်တဲ့အနုတ္တိယကိလေသာငြိမ်းသွားတယ်တဲ့ယောဂီနဲ့အခုဘယင်ကြီးကတော့သူကတော့အဲ့ဒီနီးသိမထားပဲကိုသိမထားတော့အနံလေးတင်းတယ်ဆိုမလေးတင်းလိုက်တာနော်ဟောတာတော့တခြားမဟုတ်ဘူးဟောဒီကဖွဲနှုပါပဲဆံကထွက်တဲ့ဖွဲနှုဟောတာပဲ ဇက်မောင်ကြည့်ရတာကလည်းနုနုလေးတွေပုံမုံလေးစားလိုက်ရလို့ချင်းအရသာတိတ်ရှိမှပဲစိတ်ထဲကစိတ်ထဲကဘယင်ကဖြစ်နေဒါပေတဲ့လည်းပဲအဖွားကြီးစီတောင်းစားရင်လည်းရတာပေါ့အဖွားကြီးဖွားနုတဆုပ်တော့ပေးစမ်းမှစားကြင်လို့တောင်းစားမရဘူးလားရပါဘူးပေးမှာပေါ့ဒါပေတဲ့အမှန်ဖွားနုဆိုတာဘာတွေစားတာတော့နွားတွေစားတယ်ဝက်တွေစားတယ်ပြီးတော့ခိုးဝေးတွေစားတယ် အဲ့ဒါကိုမြတ်ဘယင်ကဘယင်မှန်းတော့သူတော့မသိပါဘူးအဲ့ဒီလူတယောက်ကတောင်းပြီးစလိုက်တယ်ဆိုလို့ရှိရင်တော့သူ့အထင်သေးမှာပေါ့အဲတခြားလူအထင်သေးတာကိစ္စမဖြစ်ဘူးသူ့နောက်ကပါလာတဲ့မင်းချင်းအထင်သေးတာအဲ့ဒါကြွားကြတယ်မင်းချင်းကတော့ဘယင်မှန်းသိတယ်အဲ့ဒါနဲ့သူအသာစားကြတဲ့စိတ်မျိုးသိပ်ပြီးတော့ခွားကြီးနာကထွက်ခွာလာရဒါပေမဲ့လို့အနံ့ကနှာခေါင်းကမပြောက်ဘူးစွဲနေတယ်ဖွဲနှုတ်တဲ့နဲ့နာကအဲ့ဒီစားကြစိတ်ကိုသူဖြောက်မတော်ဘူးမတော်ဘူးနင်ကရှင်ဘယင် ဟိုမှာစားတာကနွားတွေခွေးတွေဝက်တွေစားတဲ့ဟာအဲ့ဒါများနင်စားပြီဆိုလို့ရှိရင်ကြော်မကောင်းကြားမကောင်းနဲ့ဖြစ်တော့မှာပဲသူ့စိတ်ကိုအတင်းထိတ်အတင်းချုပ်တတိနဲ့အုပ်စဉ္ညာနဲ့ချုပ်ဒါပေမဲ့လို့စားခြင်းစိတ်ကတိုးတယ်တိုးလားအဲ့ဒါပြောတာပေါ့တရားအထုတ်တဲ့လူနဲ့တရားအမထုတ်တဲ့လူအဲ့ဒါကွာတယ်တချို့စိတ်တွေဟာအဲ့လိုစဉ္ညာပညာနဲ့ထိမ့်ချုပ်လို့မလွယ်ဘူးရှုမှတ်ပြလိုက်ရင်လွယ်တယ်ရှုမှတ်ပြလိုက်ရင်အတင်းနဲ့မှတ်ပြလိုက်ရင်ပျောက်သွားတယ်မရမချင်းမှတ် ကျွတ်မပင်နဲ့ချွေးပေါက်များဒီဒီပေါက်ချွေးဒီကျွတ်ပေါက်များဒီဒီကြအောင်မှတ်ပြလိုက်အဲ့လိုဆိုလို့ရှိရင်အဲ့ဒီစိတ်ပျောက်သွားတာပဲအတရားမှတ်တဲ့လူကအဲ့ဒါနိုင်အောင်မှတ်နိုင်တယ်ဒါမကောင်းမှန်းသိရင်ဟိုကိုကိုကအစားရဲဒီမကောင်းမှန်းသိတဲ့ဟာကိုမကောင်းမှန်းသိရတဲ့နဲ့လောက်ချင်လို့စိတ်အလိုလိုက်နေလို့ရှိရင်လားအဲ့ဒါလိုလိုက်လိုက်နေလို့ရှိရင်လားမကောင်းတာပဲပါသွားတာတရားရှုမှတ်ထားတယ်ဆိုလို့ရှိရင်အဲ့ဒါမရှုမှတ်တဲ့ပုံကိုယ်လိုယောနိတော်မနတိကာရအဲ့နှလုံးသွင်းမှုဆင်ញင်မှုနဲ့တားမရတဲ့ဟာကိုအသင်္နာရှုမှတ်ပြလိုက်တယ်ဆိုလို့ရှိရင်ဒီစိတ်ပျောက်သွားတာပဲ အဲ့လိုတရားအထုတ်ထားတဲ့လူနဲ့အမထုတ်တဲ့လူအဲ့လိုပွားတယ်ဒါတော့ဒီပြန်ကအထုတ်ထားတာမဟုတ်တော့ဆင်ញင်မာရဲ့ရှေ့လျှောက်လဲသွားတာပဲရှေ့လျှောက်သွားပြီမဲ့လို့သူလူတွေဘာတွေအကဲမခတ်နိုင်တော့ဘူးဒီစိတ်ပဲသူအတင်းထိမ့်ချုံနေရတယ်အဲ့ဒါလောက်ကြောင်အထင်းရအချုပ်ရခက်တဲ့စိတ်ဒုံမိဒ္ဓဟတာလဟုနောယထကာမနိပါတိနောစောင်စည်းထိမ့်သိမ့်နှိတ်ကိုဖို့ရခဲရတဲ့စိတ်တဲ့မြန်ကလည်းသိမ့်မြန်တာပဲတဲ့ နိုင်နိုင်ကဲစွာတဏီထိန်နိုင်ကဲစွာလင်မြန်လှ၍သူကြလိုရာကြတတ်ပါသည်ဒီသဘောတွေရှိတယ်အဲ့ဒါနဲ့ဒီပြင်ဟာတဖြည်းတည်းတဖြည်းသွားဘာမှလည်းသူစုံစမ်းမှုမပြုတ်နိုင်ဒီစိတ်ပဲထိန်နေရအထိန်ခတ်တဲ့စိတ်သူကြခြင်းရာဖွဲနှုအာယုံဒီပဲကြနေတယ်မိမိလိုချင်တဲ့လူသူလေးပါးတိုင်းပြည်ကိုစုံစမ်းစစ်စစ်စုံစမ်းတဲ့လေ့လာတဲ့အာယုံကြီးမရောက်ကိုမရောက်တော့ဒါနဲ့တနေရာကြတော့ ဘလို့မှဒီစိတ်ကိုထိန်းလို့ချုပ်လို့မရတဲ့အခါကျတော့အတာတုမင်းချင်းကိုလူပါတဲ့နေရာလက်တို့ခေါ်သွားပြီးတော့ဟဲ့မင်းချင်းလာစမ်းတို့ဟိုမှာဆံဖွတ်တဲ့အဖွားကြီးစီမှာမင်းမေးကမြန်ငယ်စမ်းခဲ့တယ်မဟုတ်လားမမရှိမင်းကြီးအဲအဲ့ဒီအဖွားကြီးသွားပြီးတော့ဖွဲနုတဆုပ်သွားတောင်းကြီးစမ်းပွဲမထိန်နိုင်တော့စိတ်အဲ့လိုအထင်းရခဲ့တယ်ဖွဲနုတဆုပ်သွားတောင်းကြီးစမ်းပွဲဆိုတော့မင်းချင်းကလည်း မမအရှင်မင်းကြီးဆိုပြီးအဲ့ဒီအဖွားကြီးတီသွားပြီးဖွင့်နှုတောင်ပြန်ရောက်လာရောက်လာတော့မင်းကိုဒီဖွင့်နှုငါတခြားကြောင့်ယူခိုင်းတာမဟုတ်ဘူးအတုံးချရင်လည်းယူလာတာယူခိုင်းတာဒီတော့ဒီဖွင့်နှုကိုငါအတုံးချတာကိုမင်းဘယ်သူမှမပြောရဘူးဘယ်သူမှမပြောရဘူးဒီဖွဲနှုငါအသုံးချတာဘေးလူတယောက်ယောက်တတိယလူတယောက်ယောက်သိပြီဆိုလို့ရှိရင်မင်းကောင်းဖြတ်ပြီးငါတတ်မယ်မင်းအမိန်ချလိုက်တယ် နင်းမိတ်ချလိုက်တယ်ဘယ်လိုများအသုံးပြုမလဲလို့မင်းချင်းကကြည်နေတဲ့အခါကျတော့ဘယင်ကဖွဲနှုတွေလက်ထဲထဲပလုတ်ပလောင်းစားလိုက်တယ်ဘယင်စင်သက်ကဘာဖြစ်သွားနွားဖြစ်ဟောနွားဖြစ်သွားနွားဖြစ်သွားတယ်အဲ့ဒါဘာကြောင့်လဲဘာကိုမနိုင်လို့လဲစိတ်ကိုမနိုင်လို့အထိန်ရမခက်ဘူးလားခက်တယ်ဒါပေမဲ့လို့ထိန်ရတာပဲအဲ့သူ့မှာထိန်တတ်တဲ့နီးမရှိဘူးမှန်ပါဗျာနော် ဥပညွန့်တို့တော့ရှိလားရှိပါရဲ့ဗျာရှိတာပေါ့မဟုတ်လားရှိတဲ့လူတွေကြည့်တဲ့လူတွေကရအောင်ထိနေတယ်မရှိတဲ့လူမသိတဲ့လူကမထိနိုင်ဘူးမထိနိုင်တဲ့အခါကျတော့စိတ်အလိုလိုက်စိတ်အကြိုက်ပါပြီဆိုလို့ရှိရင်လူမိုက်ဖြစ်သွားပြီမှန်ပါဗျာဟုတ်လားစိတ်အလိုကြိုက်တင်လိုလိုက်တင်မိုက်တွေတော့မြည်ဘယင်ကြီးအဲ့ဒီကလင်္ကာလေးနဲ့သွားပြီးအဆိုခိုင်းရဘလောက်ကောင်းလဲနော်ကဲဘယင်ကြီးအဆိုမခိုင်းရင်ပြိဿဆိုခိုင်းအောင်မှာပါဆိုစိတ်အလိုလိုက်စိတ်အလိုလိုက် စိတ်အလိုကြိုက်တင်လိုလိုက်တင်မိုက်လေတော့မည်စိတ်အလိုကြိုက်တင်လိုလိုက်တင်မိုက်လေတော့မည် ပြီးတော့ဘုရင်ဟာအဲ့ဒီဖွဲနှုတွေစပြီးတဲ့အခါကျတော့ထပ်ပြီးတော့မင်းကြီးကိုသတိပေးတယ်မင်းတော့ငါဖွဲနှုစားတာကိုဘယ်သူမှမပြောနဲ့အဲပြောလို့သိပြီဆိုရင်တော့မင်းကောင်းဖြတ်ငါတတ်ပြီအဲ့ဒါမိတ်ပေးထားတယ်ဒါနဲ့ဘဘာကြရှောက်ပြီးတော့ကြံတဲ့အပိုင်းတွေရှောက်ပြီးတော့လေးလာဆုံးတာအဲ့ဒီခါကျတော့သူလေးလာလို့ရသွားပြီစိတ်ထဲကခုလူခုလူကလိကလိနေတာပျောက်သွားတယ်ပျောက်သွားတော့လေးလာလို့ဆုံးသမ်းလို့ရပြီစိတ်ကသူလောက်ချင်တာကိုကိုကရှော့ပေးပြီးအလုတ် လောက်ဖို့ရခွင့်ပြုလိုက်တဲ့အခါကျတော့ခွင့်ပြုလို့သူလောက်ချင်တာလောက်ပြီးစိတ်ကကျေနပ်သွားပြီညာတော့အပြင်ခွင့်ပြုတာမကောင်းမှုပဲခွင့်ပြုရကျေနပ်သွားပြီဒါနဲ့သွားကြတော့တူတူပြောကြစို့နန်းတော်ပြန်ရောက်ပါဘင်းကလည်းပဲကျေနပ်သွားပြီဖွဲနှုစားလိုက်ရလို့ဒုက္ခရောက်နေတာကဘယ်သူလဲဆိုတော့မင်းချင်းမင်းချင်းကဒုက္ခရောက်ဘာရောက်လဲဘာရောက်မင်းချင်းကဒုက္ခရောက်อืมမင်းချင်းက သူကကိစ္စတခုကမလောက်ပါနဲ့ဆိုလေလောက်ချင်လေပဲမပြောပါနဲ့ဆိုလေပြောချင်လေပဲမကြည့်ပါနဲ့ဆိုလေကြည့်ချင်လေပဲအဲ့ပြောလို့ကိုမရဘူးယောဂီတွေဟောယောဂီတွေပဲရောက်သွားပြန်မှာပြနေပြောမရတာဒီလိုလေဓမ္မယုံနဲ့ကိုယ်အခန့်ကူဓမ္မယုံနဲ့ဆွမ်းကြောင်းကူဆွမ်းကြောင်းနဲ့ဇယက်ကူဟိုကြည့်ဒီကြည့်မကြည့်ပါနဲ့ခြေတော့ခြေ3-4တောင်လောက်မျက်လွှာချပြီးတော့စူးစူးဆိုင်ဆိုင်ဘယ်လန်းနဲ့ညာလန်းနဲ့အ ਨੇ ဆုံးမှတ်သွားပါလို့ပြော မရဘူးမကြည့်ပါနဲ့ဆိုလေကြည့်ခြင်းလေပဲနော်အဲ့ဒီမင်းကြီးကလည်းမပြောပါနဲ့ဆိုတာကိုအဲ့ဒါ तू ကဘယင်ကြီးစပြီးကြတဲ့သူ့စိတ်ထဲမှာဘယ်သူပြောရပါမလဲဆိုတာပြောရမယ်လို့အရင်ဆုံးရှာတယ်မပြောနဲ့လို့တော့ပြောတာပဲအဲ့ဒီတော့ငါတော့သူများတော့မပြောပါဘူးငါတက္ကမပြောရင်တော့ကိစ္စရှိမထမဘူးပြောအောင်မှထမရဲ့အဲ့ဒီကလေးကစိတ်ထဲကဖြစ်သွားတာအိမ်ရောက်အိမ်ရောက်တဲ့အခါလဲပြောလိုက်ချင်တာဟိုလူမြင်လဲပြောခြင်းဒီလူမြင်လဲပြောခြင်း ဒကမအမြင်လဲပြောခြင်းသူသားအမြင်လဲပြောခြင်းမပြောနဲ့မပြောနဲ့ပြောလို့ရှိရင်နင်အသက်ခံရလိမ့်မယ်မပြောနဲ့မပြောနဲ့သူလည်းထိန်းတာပဲပြောရင်တော့နင်သေတော့မှာပဲအသက်ခံရတော့မှာပဲထိန်းတာပဲဒါမဲ့ပြောခြင်းတဲ့စိတ်ကတိုးတိုးပဲဖြစ်လာပြင်းထန်ပြင်းထန်လာပြောခြင်းတဲ့စိတ်ကတိုးတိုးပြင်းထန်လာတယ်ဒါနဲ့ပဲ तू ကလည်းချုပ်တီးချုပ်တီးလေပြောခြင်းတဲ့စိတ်ကတိုးလာလေစိတ်ဆိုတာအဲ့ဒါလိုပဲတဲ့ အင်မတန်ထိညာခက်တယ်တဲ့သွားတယ်ဆိုလို့ရှိရင် မကောင်းတဲ့ဘက်အကျိုးမဲ့မဲ့ဘက်ပဲသူစီးတာပဲတဲ့ရေလိုပဲအဲ့ဒါကြောင့်မို့သူစီးကျင်တဲ့ဘက်တော့အစီမခံရဘူးသူကြကျင်တဲ့အာယုံတွေကြမခံရဘူးထိညာတယ်သိညာတယ်စိတ်ကိုမထိမှုမသိမှု စိတ်ရှိတဲ့အတိုင်းလွတ်ထားတယ်ဆိုလို့ရှိရင် လူဟာတိရစ္ဆာန်ပဲတဲ့တိရစ္ဆာန်နဲ့လူနဲ့ခြားနာတာဟာဘာလဲလို့ဆိုလို့ရှိရင်လူကအသိဉာဏ်ရှိမှုနဲ့မိမိရဲ့ စိတ်ကိုထိမ့်သိမ့်မှုဒါသာလင်တရိစ္ဆာန်နဲ့ကြွားရတဲ့တခြားစားတာအိတ်တာပြီးတော့မေတုံကိစ္စဆိုတာတရိစ္ဆာန်နဲ့လူအတူတူပဲတဲ့လူနဲ့တရိစ္ဆာန်ကြွားချတာဟာလူကတရိစ္ဆာန်နဲ့အတိညာဏ်တာရာနဲ့မိမိစိတ်ကိုတွားကျင်တယ်လို့တွတ်မပေးဘဲနဲ့ထိမ့်ပေးတာဟာဒါကြွားတယ်တဲ့ဒီတော့အဲ့ဒီစိတ်ကိုထိမ့်မပေးဘဲနဲ့လွတ်ထားလို့ရှိရင်တော့တိရစ္ဆာန်နဲ့မထူးဘူးတဲ့ဟုတ်တာပဲအခုကြည့်ပါလား ဒကာကြီးတွေဒကာမကြီးတွေကြားနေရတာပဲလူတဲ့ရက်တဲ့အာဘိန်းလူတွေနံပါတ်ဖိုးတွေနဲ့ရှူတယ်ရှိုက်တယ်ဆိုတဲ့လူတွေအဲ့ဒါတွေဟာစိတ်သွက်ပေးထားတဲ့လူတွေပဲအဲသူတို့နေတာထိုင်နေသွားလာလာစတာတောက်တာဟာတိရစ္ဆာန်တွေဘာမှမထူဘူးဒါကြောင့်မလို့သေးတဲ့အခါလဲတိရစ္ဆာန်တွေသေးတယ်တလောကတွေ့ဘူးလားဟိုမန်းတီတာဥယျာဉ်ထဲမှာညကဘိန်းကျူအရှူလွန်တဲ့အခါကျတော့အဲ့ဒါတယောက်တည်းသေးနေတယ်ဆိုတာအဲ့ဒါတိရစ္ဆာန်တွေပဲမထူဘူးစိတ်လွတ်ပေးထားတာကို ဟိုအနောက်အမေရိကမှာဆိုလို့ရှိရင်ဒီဘိန်းဖြူဆိုတာအဲ့ဒီကစတာပဲအဲ့ဒီမှာ LSD ဆိုတာစတယ် LSD ဆိုတာအဲ့ဒါလိုဘိန်းဖြူလိုပဲအင်မတန်မူးယစ်စေတတ်တယ်မူးယစ်ပြီးတော့သူကစိတ်ကူးညင်တယ်အဲ့ဒါရှူးပြီးတော့များနေလိုက်ပြီဆိုလို့ရှိရင်အာနတ်ဘုံနတ်နန်းတွေကောင်းထဲမှာပေါက်လာတဲ့နတ်သမီးတွေအစီအကြီးကလိုက်ခုံလိုက်ကြတယ်ကြည့်လို့အင်မတန်ကောင်းတယ်ဆိုပဲအဲ့ဒီဟာအသားလေးဇိမ်လေးနဲ့ကြည့်နေရတယ်မှိတ်ပြီးတော့ဇိမ်ခန်းနေရတဲ့အလုပ်ကိုဟို ရန်ကုန်သာသနာ့ဣဒာကိုလွန်ခဲ့တဲ့၄နှစ်လောက်ကတရားလာအားထုတ်တဲ့အမေရိကန်ယောဂီလေးကပြောတယ်။ကျောင်းသားယောဂီပါပဲ၁၉နှစ်ရှိသေးတယ်။သူကတရားထုတ်တဲ့အခါကျတော့တော်တော်ထိထိမိမိဖြစ်သွားတာကိုသင်္ခါရုပ္ပခဏ်ဉာဏ်ရောက်သွားတယ်သင်္ခါရုပ္ပခဏ်ဉာဏ်ဆိုတာအမှန်ကောင်းတဲ့နေရာပဲ။သင်္ခါရုပ္ပခဏ်ဉာဏ်ရောက်သွားတဲ့အခါကျတော့အဲ့ဒီဉာဏ်မှာသူကတပိတော့ဒီဉာဏ်မဲ့လိုချင်တယ်အထက်မတက်ချင်ဘူးတဲ့။အထက်မတက်ချင်မတက်ရပါဘူးလို့မင်းကဒီညာမှာ စွဲနေတယ်ဆိုလို့ချင်းဒီညာမဲ့မြင်နေမှာပဲလို့အကြာကြီးပါပဲသူဒီကလည်းအသာလွတ်ထားလိုက်တယ်ပြုတ်ပြင်းမပေးဘူးအဲ့ဒါအဲ့ဒီညာမှာသူကရှောက်တယ်ဟောဒီသင်္ခါရုပ္ပခဏ်ဉာဏ်လိုပဲတဲ့အမေရိကမှာဆေးတစ်ခုရှိတယ်တဲ့အဲ့ဒီဆေးစားလိုက်ပြီဆိုလို့ချင်းဒီသင်္ခါရုပ္ပခဏ်ဉာဏ်ရောက်တယ်လို့ပဲတဲ့သူကသိချမ်းလာတာပဲတဲ့ဘာလဲဆိုတော့ LSD တဲ့ဒီ LSD ကိုအရင်ကလည်းပဲတွေ့ဘူးကြားဘူးပါတယ်စာစာရေးတဲ့တွေ့ဘူးတဲ့ မင်းစားကြည့်လို့လားဆိုဟုတ်တယ်တပိတော့စမ်းကြည့်တယ်တဲ့သူများတွေပြောကြတယ်လို့စမ်းကြည့်တော့ဒီသင်္ကာရုပ္ပခဏ်ညာလို့ပဲတဲ့အင်းလွယ်သွားပြီလို့သင်္ကာရုပ္ပခဏ်ညာကလည်းနှစ်လားသုံးလားအထုမဲ့စား LSD LSD စားလိုက်လို့ရှိရင်တခါလေရစိတ်ထဲကအောင်းမိတယ်အဲ့ဒါလို့ကိုသူတို့ဟာကအဲ့လိုဇိမ်ခံလို့ရတဲ့ဟာတွေဆိုတော့အဲ့ဒီအခုဒီဘိန်းဖြူလိုနံပါတ်4တို့ကလည်းအဲ့ဒီလိုနည်းတွေပဲဆိုတော့ဇိမ်ခံညာနဲ့ပဲဒါတွေစားနေကြတယ်အဲ့ဒီမှာအဲ့ဒီလိုဟာတွေစားတော့ပြီးတော့ လမ်းတွေကအဝတ်မဟုတ်ဖက်သွားနေတဲ့လူတွေအဲတိုက်ဝရံတာပေါ်မှာအဝတ်မဟုတ်ဖက်ထွက်နေတဲ့လူတွေအများကြီးပဲစိတ်ကြောင်ကြက်ဖြစ်ကြောက်ရဲ့ကြောက်ရဲ့ခြောက်ချသွားပြီးတော့နောက်သွားတာပါပဲအမှန်တော့ရင်ရင်လေးယူသွားတာပဲအဲ့ဒါလိုဖြစ်လာတယ်ဒါတွေပါလဲလို့ဆိုတော့ထိမ့်ရမယ့်စိတ်ကိုမထိမ့်မနဲ့လွတ်ပေးထားလိုက်တဲ့အခါကျတော့အဆုံးစွန်အဆုံးစွန်အထိမကောင်းမှုတွေကိုလောက်ပြီးတော့ဒုက္ခရောက်နေကြတဲ့လူတွေပဲဒါကြောင့်ထိမ့်ဖို့သိရည်ကြီးတာပဲ ထိမ့်ဖို့သိရည်ကြီးတယ်ဒါပေမဲ့လို့ထိမ့်ကခက်တော့ခက်တယ်ခက်တာကိုခက်တယ်လို့ဆိုပြီးတော့မလောက်ဖက်နေလို့ရှိရင်အဲ့ဒါမဖြစ်တော့ခက်တာကိုခက်တာကိုအသာဖယ်ထားပြီးတော့ကိုလောက်နိုင်သလောက်ကစလောက်ပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းလွယ်လာလွယ်လာတာနေပြီးနောက်ကြတော့ထမြောင်အောင်မြင်သွားတယ်ရှိရတကဒကနှစ်ယောက်တော်ရဲသွားရတယ် လေတဲ့တိုးတဲ့သွားကြတဲ့အခါကျတော့တခါတယောက်ကမကောင်းမှုလို့တော့သူ့မှာကောင်းမှယူကြီးပေါက်လာယူကရှည်ရှည်တော့ဟုတ်ပုံမရဘူးတူတူနဲ့တူပါတယ်အဲ့ဒါကိုသူကအဝတ်နဲ့ပတ်ပြီးတော့ဖုံထားဖုံထားပြီးဒါကိုတော့သူ့တငယ်ချင်းကသိတယ်တငယ်ချင်းကသိတော့ဟေ့တငယ်ချင်းငါဂျူပေါက်တယ်လို့ကွာမင်းဘယ်သူမှမပြောပါနဲ့ယူဟာကြရင်အဲ့မင်းကပိုက်ဆံငါးချက်ပေးပါမယ်လို့ဆိုတယ်တနေ့ငွေငါးချက်ပေးလိုက်တယ်သူ့တငယ်ချင်းကိုသူ့တငယ်ချင်းကလည်းငါမပြောပါဘူးကွာလို့ဆိုတယ်ဒါနဲ့ ရွာပြန်ညတော့ရွာနာနီလေပြောခြင်းနဲ့စိတ်တွေပေါ်လာတယ်ရွာနာနီလေပြောခြင်းနဲ့စိတ်တွေပေါ်လာတယ်မပြောနဲ့မပြောနဲ့မဖြစ်ဘူးမပြောနဲ့နဲ့မပြောဘူးလို့ခရီးခန္ဓာရမလားဒါကြောင့်မလို့ငွေ9000တောင်ပေးထားပြီရွာနာနီလာတော့ရွာရကနာရောက်လာတဲ့အခါကျတော့တကယ်ချင်းကြီးရော့ကွာမင်းငွေ9000ပြန်ယူတော့ဟာတော့မပြောပဲမနေနိုင်တော့ငွေ9000ပြန်ပေးတဲ့အခုလည်းပဲမပြောပါနဲ့ဆိုတာကိုဒီမင်းကြီးကပြောကျင်တဲ့စိတ်ကပြင်းထန်နေတဲ့အခါကျတော့ အဲ့ဒီပြောကျင်တဲ့စိတ်နဲ့ပဲသူဟာတပိမ့်မိန်တလိမ့်လိမ့်ဖြစ်နေတယ်မစားနိုင်မအိတ်နိုင်မတော့နိုင်အဲ့လိုဖြစ်နေသူ့အိမ်တို့အိမ်သားတွေကလည်းမေးတယ်ဘာဖြစ်လို့လဲအဖေဘာဖြစ်လို့လဲအမောင်ဘာဖြစ်လို့လဲပိန်နှရည်လားအစားလည်းမစားဘူးအိတ်တာလည်းမအိတ်ပါလားဘယ်နဲ့ဖြစ်လဲပြောမှခက်ဘာမှဖြစ်ပါဘူးကွယ်ဘာမှဖြစ်ပါဘူးကွယ်ဘာမှဖြစ်ပါဘူးကွယ်သာပြောတာလူကတော့တပိမ့်မိန်တလိမ့်လိမ့်ဖြစ်နေပြောခြင်းစိတ်ကလည်းတစ်စက္ကန့်မလားတမိနစ်မလားဖြစ်ပေါ်နေတယ် ဘာရှိမလဲတဆေပဲရှိရင်ရှိမယ်တကယ်လို့တဆေဆိုတာရှိရင်ပေါ့လေနော်တဆေဆိုတာတကယ်လို့ရှိရင်ဟိုဘက်ဘဝမကူးခင်စัจ जा ဒီဘက်ဘဝနဲ့ဟိုဘက်ဘဝကြားထဲမှာကိုယ်ကိုယ်စခန်းလေးဖြစ်တဲ့တုတ်တာမှာနေတဲ့တဆေဆိုတဲ့အတ္တလေးရှိရင်ပေါ့လေနော်ရှိသလားအတ္တလေးဟောအတ္တကတော့မရှိရဘူးဆိုတဲ့အေးမရှိဘူးတော့မဟုတ်ဘူးနော်မရှိရဘူးလို့မှတ်နေရတာဟောမရှိရဘူးလို့မှတ်နေရတာ သိတာတော့မဟုတ်ဘူးနော်အေးမသိဘူးဆိုတော့တရားအာမထုတ်ဘူးဆိုတာသိကြနေပြီမဟုတ်လားအော်အာထုတ်အာထုတ်လေအေးအာထုတ်ရင်လည်းပဲသိပြီအထိအာမထုတ်သေးလို့မပေါက်သေးလို့အေးအစေစရာအတ္တဝါဒသမားတို့ရဲ့ယုံကြည်ချက်တွေတဲ့တကယ်လို့ဆိုရင်အဲ့ဒီအကောင်တွေပဲတွေ့ရင်ပဲဆိုပြီးတော့သူတုတ်တန်သွားပြီးတော့ပြောတယ်ဒါမှမဟုတ်စိတ်ကပြောမလို့သွားတယ်ဟိုကြရတဲ့အခါကျတော့စိတ်ကမလုံနေဘူးဟာဘယ်သူများရှိနေအောင်မလဲလို့ ကြောက်เสียကြည့်တဲ့အခါကျဟာတွင်းတူးနေတဲ့စန္ဒာလတွေသွားတွေးနေကြဖြစ်သေးပါဘူးဆိုပြီးတုတ်တာကပြန်မရတယ်မပြောရဘူးဒီယောဂမသက်တာရှာပြန်ဘူးအဲ့ဒါနဲ့နောက်ကျတော့ gain တုတ်တာမသွားရဘူးဆို gain ဒီလောက်တောင်ဟာရေလေသွားပြောမယ်လှေတစင်းစီးစီးပြီးတော့မြစ်လေကောင်လှေလောမြစ်လေကောင်တော့ဘယ်သူမှရှိမှာမဟုတ်ပါဘူးသွားဟိုကြတော့ဘယ်သူတွေတွေးနေပြန်လဲငါးတွေတွေးနေတငါးတွေတွေတွေးနေပြန်တယ်တဲ့ ငါးဖန်နေတဲ့တငါတွေတွေ့နေတော့ဖြည့်သေးပါဘူးဆိုပြီးတော့တခါပြန်ပြီးတော့လေလော်ခဲ့ရမပြောရဒါပေမဲ့လို့ပြုတ်ကျင်စိတ်ကလည်းထိမရအုပ်မရချုပ်မရအဲ့ဒါတော့ကြောင့်စိတ်ဆိုတာခက်တယ်ဒီတော့ဒီတကားကမတတ်နိုင်တော့ဘူးတော်ကြီးတဲ့သွားမယ်တော်ကြီးတဲ့ဆိုရင်တော့ဘယ်သူမှရှိမှာမဟုတ်ဘူးဆိုလူမရှိတဲ့တော်လိုက်ရှာရတာမတွေ့မတွေ့နောက်ကျတော့နောက်ဆုံးမှလူမရှိတဲ့တော်တော်တွေ့ဒီနေရာတော့လူတော်ကတ်กินတာပြတ်တာပဲသို့တော်လည်းပဲ တိတ်တော့မသေးကြသေးဘူးငါမမြင်ရတာရှိရင်ရှိနေတယ်ဦးမယ်ဆိုပြီးတော့တစ်ခေါင်းကောင်းကောင်းလိုက်ရှာတစ်ပင်ကြီးကြီးတစ်ခေါင်းကြီးကြီးတွေ့တဲ့အခါကျတော့မှအဲ့တစ်ခေါင်းနဲ့ခေါင်းရှိုးတဲ့ပြီးတော့ဘယင်ကြီးဖွဲစားတယ်ဘယင်ကြီးဖွဲစားတယ်နဲ့အားရပါရအော်လိုက်ရင်ပေါ့သွားတယ်ရင်ဖွင့်လိုက်ရတာစိတ်ဆိုတာအဲ့လိုခက်တာမလုံနဲ့ဆိုတာတိတ်လုံချင်တာမသွားနဲ့ဆိုတာတိတ်သွားချင်တာမကြည့်နဲ့မစားနဲ့ဆိုတာကြည့်ရင်ကြည့်ချင်တယ် အမှန်တန်ထင်ရသိရခက်တယ်တဲ့သူကြကျင်ရအာယုံသူသွားကျင်ရအာယုံမဲ့ဇို့အတင်းထိုးသွားနေတာအဲ့ဒါသူ့နောက်လိုက်လျောမပေးရဘူးတဲ့လိုက်လျောပေးပြီဆိုလို့ရှိရင်တော့ဒုက္ခကောင်းကောင်းတွေ့မယ်အဲ့ဒါကြောင့်ထိနိုင်သလားထိနိုင်တယ်များထိရမယ်ဒါနဲ့ရင်ပေါ့သွားပြီးပြန်လာတယ်အခုမှပဲငါသက်သာပြီးတော့ဟဲ့အိမ်ပြန်အဲ့ဒီခါကျမှထမင်းလဲစားလို့ရအိတ်လဲအိတ်လို့ရစားဝင်အိတ်ပြောင်းနဲ့ငကူပဂရိအတိုင်းပြန်ဖြစ်လာတယ်ဒါနဲ့တနေ့တော့ ဘယင်ကသူ့စီတော်ကြီးကပို့လို့ဆွေးလို့မို့လို့စီတော်အစ်စ်လဲဖို့အခွင့်ကြုံလာတော့ဘယင်ကမူကြီးမရတွေကိုစီတော်ကြီးဆွေးလို့မို့စီတော်အစ်စ်တင်တို့တင်ရမယ်လို့အမိန့်ထုတ်လိုက်တဲ့အခါကျတော့မူကြီးမရတွေကလက်သမားတွေကိုစီတော်လှုပ်တဲ့လက်သမားတွေခေါ်ပြီးတော့ကိုင်းတင်တို့စီတော်လှုပ်เสียတစ်ခုတ်ချေတစ်ခုတ်ပြီးတော့တင်တော်တဲ့တစ်ရလို့ရှိရင်စီတော်အစ်စ်လှုပ်ပြီးတော့ဘယင်ကိုဆက်တာစီလို့အမိန့်ပေးလိုက် ဒါနဲ့စီတော်လှုပ်လှက်လက်သမားတွေကတိုးတက်လိုက်ပြီးတိတိရှားတိတိရှားတဲ့အခါကျတော့အခုနမင်းချင်းអော်သွားတဲ့တစ်ပင်ကြီးသွားတွေ့တစ်လုံးကြီးတိတ်ကောင်းတာ哦တစ်ပင်လုံးပတ်ကြီးကကောင်းတယ်ကောင်းတော့ဟာစီတော်လှုပ်ဖို့ရတော့ဒီတစ်တော့အင်မတန်ကောင်းတယ်ဒီတစ်တဲ့ခုတ်မှာပဲဆိုအဲ့ဒီတစ်ပင်ခုတ်တူတူပေါ့ယူသွားကြစီတော်လှုပ် စီတော်လောက်ပြီးတော့စီတော်ကြက်ပြီးတော့ပြီးတဲ့အခါကျတော့ဘယင်ဆက်တာဘယင်ကကဲဒီလိုဆိုလို့ရှိရင်တို့လည်းဒီစီတော်သဘောကျပြီစီတော်ကိုတင်ညာလို့ဆိုဘဟုစီစင်မောတင်ခိုင်းလိုက်တင်ခိုင်းပြီးတိုင်းစီတော်ဖွင့်ပွဲလုပ်မယ်ဆိုပြီးတော့တိုင်းပြည်သားတွေအကုန်ဖွင့်အကုန်ဖိတ်ဖိတ်ပြီးတော့စီတော်ဖွင့်ပွဲလုပ်စီတော်ကြီးကိုကိုတော်တိုင်းတီးပြီးတော့ဖွင့်ပါဘူးပြိတ္တတွေကကြိတ်ကြိတ်တို့စီကားဒါနဲ့အချိန်ကြတဲ့အခါကျတော့ဘယင်ကစီတော်ကြီးကိုကိုတော်တိုင်းတီးလိုက် တီးလိုက်တဲ့အခါကျတော့စီတော်ကြီးကဒုံလို့လည်းမမီဘိန်းလို့လည်းမမီပဲနဲ့ဘယင်ကြီးဖွဲစားတယ်စီတော်ကဘယင်ကြီးဖွဲစားတယ်နောက်တစ်ချက်တိလဲဘယင်ကြီးဖွဲစားတယ်မတိရတော့ဘူးဘယင်တခါချွေးလေးလေးကြပြီးတော့နတ်တော်ရဲ့အတင်းသူ့အိတ်ခမ်းဆောင်ပြန်ပြေးရဲ့အိတ်ခမ်းဆောင်ပြန်ပြေးတော့အဆက်ကြီးဆက်ပြီးတော့ဘယင်ကဒီဟာတော့တခြားလူလက်ချက်မဟုတ်ဘူးအဲ့ဟုတ်မင်းကျင်လက်ချက်ပဲ မင်းညင်လက်ချက်ပဲဒီတော့ဒီကောင်ကောင်ကောင်းပြတမ်းပါပဲဟဲ့မင်းမင်းညင်တယောက်လားလားအမကြီးတယောက်လားလားတို့တိုင်းကလှဲ့လေတုန်းကတိုင်းဒီမှာစုံစမ်းမှုရလှဲ့လေတုန်းကအဲ့ဟိုမင်းညင်ပါတယ်အဲ့ဒီမင်းညင်ကိုသိတယ်မဟုတ်လားသိပါတယ်ဗျာအေးအဲ့ဒီမင်းညင်သွားခေါ်ကြီးကွယ်သွားခေါ်ရောက်လာတဲ့အခါကျတော့ကတ်ဘာမှပြောမနေနဲ့ဒီမင်းညင်ကိုခေါင်းဖြတ်ပြီးတတ်စေလို့အမိန့်ချလိုက်တယ်တခါတည်းတတ်ပြလိုက်တယ် အဲ့ဒီမင်းကျင်ဘာကြောင့်ခေါင်းဖြတ်အသက်ခံရတဲ့အထိဆင်းရဲရောက်သွားတော့စိတ်မထိန်နိုင်လို့မဟုတ်ပေဘူးလားထိန်နိုင်အောင်ကိုထိန်ရမယ်ထိန်နိုင်အောင်ကိုထိန်ရမယ်မထိန်နိုင်ရင်အဲ့လိုပဲဖြစ်တယ်မထိန်နိုင်ရင်ဒီလိုပဲဖြစ်တယ်အဲ့ဒါလိုမထိန်နိုင်မနဲ့စိတ်တိတ်စိတ်သွားရကိုသာအတင်းရိတ်ညွတ်လိုက်ပြီဆိုလို့ရှိရင်မကောင်းမှုတွေကလွတ်လို့မလို့ဆင်းရဲကြီးလည်းရတာလေဒါကြောင့်မြင်နိုင်ခဲစွာတိမ်မွေးလှ၍သူကြလိုရာကြရပါသည် ဗမာမြောင်နှိုင်းစိတ်စင်ရိုင်းတို့ရှင်နှိုင်းထူးတိုင်ဖြေချွတ်ထင်နှိုင်းလွှတ်၍မကွမထိတ်ညွတ်တိုင်းရင်ကအင်းငိမ့်ချမ်းသာမရပါပဲဘူဇာပူပြာဆင်ကဲလွန်ဆင်းရဲ့ဒီမိုက်မဲသူတို့လမ်းစဉ်သည်ခုနဘုရားဟောကာထားရဲ့ပြောင်းပြန်နေပဲမြင်နိုင်ခဲ့စွာတိမ်မွေ့လှ၍သူကြလိုရာကြတတ်ပါသည်ပမာမြောက်နှိုင်းစိတ်ဆင်ရိုင်းကို ထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍စိတ်ဆိုတဲ့ဆင်ကိုခတ်ထားတဲ့ထူဖြေပေးလိုက်မယ်ချွတ်ပေးလိုက်မယ်ဆိုလို့ရှိရင်အမုံရက်တဲ့ဆင်ရိုင်းဟာတဲ့ရှောက်ပြီးတော့ရမ်းတော့မှာပဲတဲ့ထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍မကောမထိန်တတိနဲ့လည်းမကောဘူးပညာနဲ့လည်းမထိန်ဘူးညွတ်တိုင်းရင်ကစိတ်ညွတ်ရတာသူကလိုက်ပါနေမဲ့ဆိုလို့ရှိရင် အင်းငိမ်ချမ်းသာမရပါပဲချမ်းသာမှုဘယ်တော့မှမရဘူးပူပြာဆင်ကဲလွန်ဆင်းရဲ့ဒီမိုက်မဲသူတို့လမ်းစဉ်ဒီဒီမင်းကြီးမဆင်းရဲပြီဘူးလားစိတ်ထိတ်နိုင်လို့လားမထိတ်နိုင်လို့လားစိတ်နောက်ကိုပါလို့လားမပါလို့လားပါလို့ဟုတ်တက်ဆိုကြည့်အောင်မြင်နိုင်ခဲ့စွာသိမ်မွေ့လှ၍သူကြလူရာ ပြတတ်ပါသည်ပမာမြောင်၌စိတ်စဉ်ရိုင်းကိုထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍မကွမထိန်ညွတ်တိုင်းရင်ငါအင်းငိမ်ချမ်းသာမရပါပဲဥပြဆင့်ကဲလွန်ဆင်းရဲ့သည် မိုက်မဲသူတို့လမ်းစဉ်သည်မြင်နိုင်ခဲ့စွာသိမ်မွေ့လှ၍သူကြလိုရာကြတတ်ပါသည်ပမာမြောက်၌စိတ်စဉ်ရိုင်းကိုထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍မကွမထိန်ညွတ်တိုင်းရင်ငါ အင်းငိမ့်ချမ်းသာမရပါပဲဥပယာစင်ကဲလွန်ဆင်းရဲ့သည်မိုက်မဲသူတို့လမ်းစဉ်သည်ဒီလောက်ဆိုလို့ရှိရင်ဒီပြိဿကရပါတယ်ဒါမဲ့လို့မဆိုးပါနဲ့အချိန်ကုန်သွားလဲအချိန်ကုန်သွားလဲဒီတော့အဲ့ဒါလို့ ထိမ့်ရခက်တဲ့စိတ်သိမ့်ရခက်တဲ့စိတ်ကိုထိမ့်ရမယ်သိမ့်ရမယ်ဘာဘယ်လိုမဖြစ်အောင်ထိမ့်ရမလဲအဲ့ဒီစိတ်ထဲမှာစိတ်ရိုင်းတွေမဝင်အောင်စိတ်မဲတွေမဝင်အောင်စိတ်ညစ်တွေမဝင်အောင်ထိမ့်ရမယ်စိတ်မဲစိတ်ညစ်ဝင်လာပြီဆိုလို့ရှိရင်လည်းအဲ့ဒီမဲတဲ့ညစ်တဲ့စိတ်ရိုက်တဲ့စိတ်တွေကိုကွာကြသွားအောင်အခိုက်အတန့်ဖြစ်ဖြစ်ကွာအောင်ဒါမှမဟုတ်တက်တက်လုံးကွာအောင်ဒါမှမဟုတ်တသန္တရာလုံးကွာကြသွားအောင်ယူစားရအဲ့ဒါလို့မကြိုးစားလို့မလို့စိတ်ကိုသူ့ကြည်သာလွတ်ထားမယ်ဆိုလို့ရှိရင်ဒီစိတ်ဟာ လောဘဒေါသမောဟအစိုက်တဲ့ကိလေသာအညစ်အမဲတွေနဲ့ပဲလုံထွေးပြီးတော့စိတ်ဟာညစ်မဲပြီးရိုင်းဆိုင်နေတာပဲစိတ်ညစ်မဲရိုင်းဆိုင်နေပြီဆိုလို့ရှိရင်တော့လူဟာဘယ်တော့မှမချမ်းသာတော့ဘူးလိုချင်တတ်မဲ့တဲ့လောဘတွေစိတ်ထဲမှာသိပ်ဝင်နေပြီဆိုလို့ရှိရင်လည်းပဲအဲစိတ်ဟာညစ်မဲနေတာပဲညစ်မဲပြီဆိုလို့ရှိရင်လူလည်းမဖြူစင်တော့ဘူးမကြည်လင်တော့ဘူးအခုနဘယင်ကြည့်လေဖွဲစားခြင်းနဲ့စိတ်လောဘဝင်နေတာနဲ့ပဲရုပ်ပြက်ဆင်းပြက်ဖြစ်ရတယ်မင်းရဲ့ရှေ့မှာဂုံပြက်အသေးပြက်တိတ်ခါပြက်ဖြစ်ရတယ်အဲ့ဒါလိုဖြစ်ရတယ်ဒါဟာအဲ့ဒါလိုပြက်ပြီဆိုလို့ရှိရင်ဒီမင်း မှာကြည်လည်နိုင်ရှင်လန်းနိုင်ရလားဆိုပဲကြည်လည်နိုင်ရှင်လန်းနိုင်တော့မလဲဒါကြောင့်အဲ့ဒါလိုစိတ်အငြင်းမဲ့ဝင်ပြီဆိုလို့ရှိရင်လူဟာဘယ်တော့မှမကြည်လင်ဘူးရုပ်လည်းညှင်းနှွမ်းလာတယ်တခြားကမကြည့်ပါနဲ့အင်မတန်ထင်ရှားတဲ့ဒေါသဆိုတဲ့စိတ်ရိုင်းစိတ်ညစ်စိတ်နဲ့ဝင်လာတဲ့အခါမှာလူဘလောက်ညှင်းနှွမ်းသွားတယ်လဲစိတ်ဆိုးနေတဲ့လူတယောက်အကြောင်းစုံတရားကြောင့်အင်မတန်ဒေါသထွက်နေတဲ့လူတယောက်သူ့မျက်နှာကြည့်လိုက်ခါမှာမျက်နှာကနီးရဲရင်လည်းနေမယ်ဒါမှမဟုတ်မဲပုတ်ရင်လည်းနေမယ်မွဲ့ရင်လည်းနေမယ် ဒါမှမဟုတ်မျက်နှာဟာဘလူးရုပ်ပေါက်ရင်လည်းနေမယ်ဒါမှမဟုတ်မျက်နှာအခိုးတစ်ချောင်းချောင်းထွက်နေတဲ့ပုံရင်လည်းဖြစ်နေမယ်ရုပ်မကြည့်နိုင်တော့ဘူးရုပ်ကညှဉ်းနှမ်းသွားတယ်ဘာကြောင့်လဲဆိုတော့စိတ်ကညှဉ်းနှမ်းလို့ကိုအဲ့ဒီညှဉ်းနှမ်းတဲ့စိတ်ကိုကိုကအဝင်ခံရင်လူပါညှဉ်းနှမ်းမှာပဲဒီညှဉ်းနှမ်းတဲ့စိတ်ကိုအဝင်မခံမှုဆိုလို့ရှိရင်လူမညှဉ်းနှမ်းဘူးဖြူစတဲ့စိတ်ဖြစ်တဲ့အခါကျတော့မိမိမှာပုဂ္ဂိုလ်မှာတတ္တဝါမှာကြည်လင်းလာဒါကြောင့်မို့လောဘဒေါသမောဟမာမနအစိုက်တဲ့ လူကိုညင်မဲစေတတ်တဲ့စိတ်ကိုညင်မဲစေတတ်တဲ့ဒီသဘောတရားတွေမဝင်စေရဘူးတဲ့အဲ့ဒီသဘောတရားတွေဟာကျမ်းဂန်မှာလောဘဒေါသမောဟမာနအိတ်တမစ္စရိယထိနာမိတာဥဒ္ဒစာကုက္ကုစလို့ဒီလိုသူတရုတ်တိုက်ရတဲ့အတိုင်းပဲဟောတဲ့အခါဟောဖော်ပြတဲ့အခါဖော်ပြတခါတရံကြတော့လေဒီလိုမဟုတ်ဘူးသူတို့ကနာမည်တစ်မျိုးလေးနဲ့ဖော်ပြတာလေလောကမှာလောကဝေါဟာရအရက်ထဲမှာဖြစ်နေတတ်တဲ့ဝေါဟာရ လေးနဲ့ဖော်ပြတယ်ဥပမာဆိုကြပါစို့ဘယ်လိုမြတ်စွာဘုရားဖော်ပြလဲဆိုလို့ရှိရင်အဘိဇ္ဇာတဲ့အဘိဇ္ဇာဆိုတာဒကာကြီးဝါညော့ဘယ်လိုဟာကိုအဘိဇ္ဇာခေါ်လဲလောဘလောဘဆိုတာဘယ်လိုသဘောရှိတယ်လဲတမ်းတဲ့သဘောအော်သူများပစ္စည်းသွားပြီးအဘိဇ္ဇာများနေလိုက်တာဆိုတာဘာပြောလို့တာလဲအတင်းပြောလို့ဩအတင်းပြောလို့လားဟုတ်တယ်ဟုတ်တယ်အတင်းပြောလို့လား အဘိရှေးရှုဇာကြံတယ်တဲ့အဘိဇာရှေးရှုကြံတယ်တဲ့အဘိဇာရှေးရှုကြံတယ်ဆိုတာဘာကြံတယ်လဲဘာကိုပြောတာလဲဆိုတော့သူများပစ္စည်းကိုမိမိပစ္စည်းဖြစ်စေလိုတဲ့စိတ်နဲ့ကြံစည်နေတာကိုအဘိဇာရှေးရှုကြံတယ်ခေါ်တယ်သူများပစ္စည်းစီကိုရှေးရှုပြီးတော့ကြံနေတာအဘိဇာလောဘကိုပြောတာပဲဒါပေမဲ့လို့လောဘတိုင်းကိုအဘိဇာမခေါ်ဘူးဥမာဆိုတော့ကိုအင်ကြီးလေးကိုတိတ်သဘောကျနေတယ်ဆိုတာဒါလောဘပဲကိုသားသမီးကိုတိတ်ချစ်နေတယ်ဆိုတာဒါလောဘပဲတိတ်ချစ်တယ်ဆိုတာမေတ္တာနဲ့ရောတယ်လောဘပဲ ဒါပေမဲ့သူကအဘိဓါမဟုတ်ဘူးအဘိဓါဆိုတာကသူများစိတ်နဲ့ဥစ္စာကြွယ်ဝနေတာအဲ့ဒါကိုအဲ့ဒီစိတ်စိတ်တွေကိုမိမိဖြစ်စေမိမိစိတ်စိတ်ဖြစ်စေလို့တဲ့သဘောနဲ့ဩငါပစ္စည်းတွေမြတ်ဖြစ်လိုက်ဘလောက်ကောင်းမလဲဟဲ့ဖြစ်အောင်ဘယ်လိုလုပ်ရပါမလဲဟဲ့နဲ့အဲ့ဒါလိုကြံစည်မှုနဲ့တကွဖြစ်တဲ့လောဘကိုအဘိဓါလို့ခေါ်တယ်ဟောဒီနေရာကျတော့အဘိဓါလို့တတ်လိုက်တယ်အဲ့ဒီသဘောမျိုးအရာထဲမှာလူတွေမှာတတ္တဝါတွေမှာဖြစ်နေကြတာပဲဖြစ်နေကြတော့တရားကိုအဘိဓါဆိုတဲ့အရာစကားနဲ့ပဲဖျားကခေါ်တယ်အဓိပ္ပာယ်ကတရုတ်ကတော့လောဘပဲလူကျင်တာပဲတတ်မဲ့တာပဲ အဲသူဟာစိတ်ရဲ့အငြင်းကြီးပဲဒီအဘိဓါဝင်လာပြီဆိုလို့ရှိရင်ဒီလိုပဲစိတ်ဟာရုပ်ဟာညှဉ်းနှွမ်းကြည်လင်တော့မလဲသူမြတ်စစ်စစ်ပစ္စည်းကိုရလို့တဲ့စိတ်ဖြစ်နေသမျှတော့သူရုပ်ဟာညှဉ်းနှွမ်းနေတာပဲမကြည်မလင်မရွှင်လန်းဖြစ်နေတာပဲတခါတရံကျတော့ဝိသမလောဘတဲ့မြတ်စွာဘုရားဟောတယ်ဝိသမလောဘဆိုတာမတရားလိုချင်နေတာလိုချင်မှုလောဘတွေညံ့နေတာသိနေမသိနေမဟုတ်ဘူးသိနေကိုလိုချင်တာကတော့လောဘတက်တက်ပဲဥပမာဆိုပါတော့မိမိအတွက်ငွေတသိန်းချမ်းသာခြင်းနဲ့ငွေတသိန်းချမ်းသာအောင်လုံလဲလုံနေတယ် အဲ့ဒါဒါတင့်တာကိုလူချင်းတဲ့လောဘပဲသူ့ကိုဒါလောဘပဲဒါပဲလို့လည်းပဲဆိုကြပါစို့သူများပစ္စည်းသူများကနှစ်သိန်းချမ်းသာနေဆိုအဲ့ဒီတသိန်းနဲ့ကနေပြီးအဲ့ဒီနှစ်သိန်းနဲ့ကနေပြီးတသိန်းမိမိကလိုချင်တယ်ဆိုအာမတရားလောဘပဲအာလက်စားတယ်ဆိုတာလေလည်းဒါလေးမတရားလောဘပဲမတရားတဲ့နည်းနဲ့လိုချင်တဲ့ယူချင်တဲ့ဟာကသူများမတရားလောဘဝိသမလောဘကြီးပဲအဲဒါကြောင့်မြတ်စွာဘုရားဝိသမလောဘလို့ပဲဒီလိုရစကားနဲ့တုံးပြီးတော့ဟောတယ် အဲတရုတ်ကတော့လောဘပဲလူချင်းမှုတက်တယ်ပဲအဲ့ဒီဟာဝင်လာပြန်ပြီဆိုလို့ရှိရင်လည်းစိတ်ဟာညှဉ်းနှွမ်းသွားတာပဲညှဉ်းနှွမ်းပြီဆိုလို့ရှိရင်စိတ်မဖြူစင်ဘူးဆိုလို့ရှိရင်ရုပ်ကလည်းဘယ်တော့မှမဖြူစင်တော့ဘူးညှဉ်းနှွမ်းနေတာပဲမကြည်လင်ဘူးဒါကြောင့်မြတ်စွာဘုရားကတနေရာမှာဟောထားတဲ့သကပြေလေးကိုအထကရာကပါဠိဂါထာနဲ့စီကုံးထားတယ်ဘယ်လိုစီကုံးထားလဲဆိုတော့စိတ်တေနာတံကိလေထေနာတံကိလေတံတိမနောဝစိတ်တေသုတ်တေဝိတုဇ္ဇတိ သူဝိသုဇန္တိမနောဝစိတ်တေနာတံကိလေတေနာလောဘဒေါ